လ2020ခုနှစ် Quantum Buddhist USA မှကြီးမှုကျင်းပသောဓမ္မပူဇာတရားပွဲမှာဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေယနေ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့တရားတော်တွေကမေဂိယသုတ်တံကိုအခြေခံပြီးတော့ဦးဇင်းယနေ့တရားကောင်းစဉ်အနေနဲ့ တရားအာမထုတ်ခင်သိစေခြင်းဆိုတဲ့တရားကောင်းစဉ်နဲ့မေဂိယသုတ်တံကိုအခြေခံပြီးတော့ဥစဉ်တရားဟောပေးပါမယ်တရားကောင်းစဉ်လေးပြန်မှတ်လိုက်ပါတရားအာမထုတ်ခင်သိစေခြင်းတရားဓမ္မတွေတရားအထုတ်ကြတယ်တရားလိုခြင်းလို့အထုတ်တာ တရားရခြင်းလို့အာထုတ်တာကိုကတရားလိုခြင်းလို့တရားရခြင်းလို့အာထုတ်ကြတဲ့တရားဓမ္မတွေကသူကတရားဆိုတာအာထုတ်ရင်ပြီးရော ဆိုပြီးတော့ရမ်းလို့လည်းမရဘူးတရားအလုပ်ဆိုတာမြတ်စွာဘုရားဘလို့ဟောကြားထားလဲငါတို့ကဘလို့ကြည်ကြံရမလဲ ဖះဆုံးမနဲ့ငါတို့လုပ်နေတာညီလားဆိုတာအရင်ဆုံးတရားတော်တွေကိုနာယူသင့်တာတွေနာယူရတယ်လေ့လာသင့်တာတွေလေ့လာရတယ်အဲ့လိုတရားတွေလေ့လာတာမဟုတ်ဘဲနဲ့ရမ်းလို့ရင် ပါရမီထူးရင်တော့ရမှာပေါ့ပါရမီတကယ်ထူးခြားတဲ့ပုဂ္ဂိုလ်ကြီးတွေဆိုရင်တော့ခဏလောက်လွယ်ပြီးနောက်ကျတော့တဲ့သွားတာ ပါရမီအားနည်းကြတဲ့ပုဂ္ဂိုလ်များကြတော့မလွယ်ဘူးအခုမေဂိယမထေဆိုတာအဲ့ဒီမထေဒီဘဝမှာယဟန္တာကြီးဖြစ်မဲ့ပုဂ္ဂိုလ်အဲ့ဒီယဟန္တာကြီးဖြစ်မဲ့ပုဂ္ဂိုလ်တောင်မှလှုပ်ချင်တာသွားလှုပ်တော့လွဲခဲ့သေးတာအဲ့ဒီတော့မြတ်စွာဘုရားကချက်သားအဲ့ဒါဘာတွေလှုပ်တဲ့လဲဆိုတာဒီတုတ်တံမှာပြောတာ အဲ့ဒီပြောတာလေးကိုဦးဇင်းတို့ဒကာဒကမတွေနာယူပြီးတော့ကိုတရားကျင့်တဲ့အချိန်မှာလဲဩဒါတွေဟာလေးလာတင်တာပါလားဒါတွေဟာကြင့်ကြံတင်တာပါလားလို့ကိုကို၌တည်တည်ခြင်းနဲ့မေတ္တာစေတနာနဲ့ဒီနေ့အဲ့ဒီတုတ်တံကိုဦးဇင်းဟောပေးပါပါမြတ်စွာဘုရားရှင် ကိုရောမြတ်ကြီးစာလိကာတောင်ဆိုတာအဲ့စာလိကာမြို့ရဲ့ဘေးမှာရှိတဲ့အဲ့ဒီတောင်မှာသတင်းသုံးတဲ့အချိန်အဲ့ဒီအချိန်တုန်းက ဝါတော်20အတွင်းမှာရသော်ဘုရားရှင်ကအဲ့ဒီတောင်တရင်သုံးတဲ့အချိန်မှာကျတော့ယဟန်ကအလုတ်ကျွေးယဟန်ကအမြဲမရှိသေးဘူးတဘာပြီးတဘာတက်တော်တဲ့ယဟန်တွေကမြတ်စွာဘုရားဝင်းဝင်ပြီးတော့လုံကျွေးနေကြတာအဲ့ဒီအချိန်မှာအရှင်မေဂိယဆိုတဲ့ယဟန်တော်တဘာကလည်းမြတ်စွာဘုရားလှုပ်ကြွေးနေတဲ့အချိန် အဲ့ဒီဇာလိကာတောင်မှာသရေသုံးနေရင်းနဲ့မေဂိယမထေရမြတ်စွာဘုရားတဲ့ဒီနာကဇန်တုဆိုတဲ့ရွာကြီးကိုတပည့်တော်ဆွမ်းငံသွားကျင်တယ်ဖေရအေးသွားသွားသွားဆိုဆွမ်းငံသွားဆွမ်းငံသွားပြီးဆွမ်းငံကနေပြန်လာတော့လမ်းလျှောက်ရင်ကြည့်လိုက်တော့အဲ့ဒီမြက်ကမ်းဘေးမှာနော်အဲ့ဒီမြက်ကမ်းရဲ့ဘေးမှာတည့်ရဥယျာဉ်ကြီးကตายရလိုက်တာ အင်မတန်မှตายရတဲ့တရဥယျင်ကြီးတွေ့တဲ့အခါကျတော့သူ့ရဲ့စိတ်ထဲမှာဒါလောက်အေးချမ်းစိတ်ငြိမ်တဲ့နေရာကြီးကိုငါတရားအားထုတ်လိုက်ရရင်ဘလောက်ကောင်းမလဲငါဟာမတရားဖို့တရားလိုချင်လို့ရည်ပဲချက်ကြီးကြီးနဲ့ငါဟာသင်္ကန်းဝတ်လာတာသာသနာ့ဘောင်ဝင်လာတာဒါလိုအေးချမ်းစိတ်ငြိမ်တဲ့နေရာကိုရပြီးတော့တရားကိုငါအားထုတ်လိုက်ရရင်ဘလောက်ကောင်းမလဲ သူ့ရဲ့စိတ်ထဲမှာအတွေးပေါ်လာအတွေးပေါ်လာတော့အဲ့ဒီကနေမြတ်စွာဘုရားထံပြန်ရောက်တော့ရှင်ဘုရားတပည့်တော်ဟောမြက်ကမ်းဘေးကတရဥယျာဉ်ကြီးတဲကိုတပည့်တော်တရားအထုတ်ခြင်းနဲ့ဘုရားတပည့်တော်ခွင့်ပြုပါတော့ဘုရားမြတ်စွာဘုရားကတပ်ပင်ညုတာရွှေညံတော်ပိုင်ရှင်ဆိုတော့ကြိုပြီးတော့ဘာဖြစ်မယ်ဆိုတော့သိပြီးသားချက်သား ငါမှာအခြားအလုတ်ကျွေးယဟန်မရှိဘူးမင်းတစ်ပါးပဲရှိတာအခြားအလုတ်ကျွေးယဟန်တစ်ပါးလာသည့်တိုင်အောင်မင်းစောင့်ပြီးမှသွားပါကွယ်ဒါရှင်ဖေကမရဘူးတပည့်တော်ကတရားကိုအားကိုအားထုတ်ချင်တာအဲ့ဒီတရားဥယျာဉ်ကြီးထဲမှာအားမထုတ်ရရင်မဖြစ်ဘူးအရှင်ဖေကတပည့်တော်ကိုခွင့်ပြုပါချက်သားငါမှာအလုတ်ကျွေးယဟန်မရှိသေးလို့ပါမင်းခဏစောင့်ပါဦး ဟိုကဘာထပ်ပြောလဲမြတ်စွာဘုရားမြတ်စွာဘုရားကကိစ္စဝိစ္စအကုန်ပြီးပြီဖះတပြည့်တော်မှာမပြီးသေးဘူးတဲ့မြတ်စွာဘုရားကမြတ်စွာဘုရားကအဲ့ဒီလိုပြီးလို့တပြည့်တော်မှာမပြီးသေးတော့တပြည့်တော်ကိုခွင့်ပြုပါဆိုတော့သုံးကြိမ်သုံးကပြောတော့မြတ်စွာဘုရားချက်သားတဲ့မင်းအဲ့ဒီလိုကြီးငါလျှောက်နေမှာတော့မင်းသွားရမယ်ချိန်ကိုယ့်ကိုယ်တာသိတော့ဆိုပြီးတော့တခါတည်းလွတ်လိုက် လွှတ်လိုက်တော့တခါတည်းတရားဥယျာဉ်ကြီးတဲ့သူကသူသွားတရားဥညီတဲ့ရောက်ပြီဆိုတော့ကဲတရားထိုင်မယ်ဆိုပြီးတော့အဲ့ဒီမှာတရားထိုင်ပါလေရောလားတရားလဲထိုင်ရောစိတ်ထဲမှာပေါ်လာလိုက်တဲ့ကိလေသာအာယုံကာမဂုဏ်တွေ ဒီစိတ်တွေဘာကြောင့်ပေါ်ရတာလဲဒီကာမဂုဏ်အာယုန်တွေနဲ့ပတ်သက်တဲ့စိတ်တွေကြီးပဲငါမှပေါ်လိုက်တာကိုကိုကိုစိတ်ကိုထိန်းလို့မရဘူးအဲ့ဒါကိုကာမဝိတက်လို့ပြောတယ်ကာမဝိတက်တရားထိုင်ပါတယ်ဆိုမှကိလေသာအာယုန်ကာမဂုဏ်စိတ်တွေစိတ်မှာပေါင်းချမ်းနေတာဩ ငါလိုသာသနာပေါ်မှာမတရားဖို့တရား လိုချင်ပါတယ်ဆိုပြီးတော့ယဟန်ပြုတ်လာတဲ့ငါလိုပုံကိုမြန်ဒီစိတ်ကဘလို့လုတ်ပြီးလာဖြစ်ရတာတော့အဲ့ဒီစိတ်တွေရဲ့အပေါ်မှာတခါတည်းဖြစ်ရမလားဆိုပြီးတော့ဒေါသတွေဖြစ်လာနော်အဲ့ဒီမှာဒေါသဖြစ်လာတဲ့စိတ်နော်ဗျာပါဒ ဗျာပါဒဝိတ္တတခါတော့ဟိုမကျင်တတ်ဒီမကျင်တတ်ကိုကိုကိုမကျင်တတ်ဟိုဟာလှုပ်ချင်းဒီဟာလှုပ်ချင်းဖြစ်လာပြီနော်ဝိဟိန္တဝိတ္တတခါတည်းရမြန်ကိုကိုကိုမကျင်တတ်တဲ့လူတွေကြည်ပါလားဘာလို့လဲတချို့တလေခေါင်းနဲ့နိုင်ရနဲ့ပြစ်ဆောက်ကိုကိုကိုမကျင်တတ်တော့နော်အဲ့ဒီတော့ကိုယ့်ရဲ့စိတ်ထဲမှာကိုဟာကိုကိုစိတ်တိုင်းမကြဘူး ဖြစ်နေတာလေအဲ့တော့ပဝဉ္ညာလည်းငှက်တန်ကြက်တန်ဟိုတန်ဒီတန်တွေကလည်းလာမှာပဲအဲ့ဓာတွေကလည်းပါမယ်နောက်ပြီးတော့တခုကလည်းပဲသူ့ရဲ့အတိတ်ဘဝတုန်းကအဲ့ဒီနေရာဟာ သူရှင်ပြန်လောက်ခဲ့တဲ့နေရာအတိတ်ဘဝတုန်းကသူရှင်ပြန်လောက်ခဲ့တော့အဲ့ဒီမှာကိလေသာအာယုံကာမဂုဏ်တွေနဲ့ပျော်ပါခဲ့တဲ့နေရာကြီးနောက်တစ်ခုကလည်းအဲ့ဒီနေရာမှာတခါတည်း ခိုးသားတွေရှင်မြတ်ထံဆောင်းလာလို့ကဲဒီကောင်နေတော့တတ်ကွာဒီကောင်နေတော့တခါတည်းရိုးရိုးမတတ်နဲ့တကြင်ရှို့ပြီးတတ်ဆိုပြီးတော့အဲ့ဒီမှာ တခါတည်းအမိန်ပေးတာတွေစေခိုင်းတာတွေသူသွားတရားအထုတ်တဲ့နေရာကြီးကဟောအတိတ်ဘဝတုန်းကသူ့ရဲ့ကိလေသာအာယုံကာမဂုဏ်တွေနဲ့မင်းစည်းသိမ်ခံစားတုန်းက တတ်ခက်ဖြတ်ခက်ညှင်းသက်ခဲ့တဲ့နေရာကြီးပေါ်သူပြန်ရောက်နေတာမေကိယမထေမသိချဘူးပစ္စုပန်အကြောင်းတရားလည်းပဲရှိမယ်တဲ့အတိတ်အကြောင်းလည်းရှိတယ်အကြောင်းနှစ်ကြောင်းကြောင်းနော်အတိတ်ကလည်းဒီနေရာမှာရှင်မြင်လောက်ပြီးတော့နေခဲ့တဲ့နေရာလည်းဖြစ်တယ်ပစ္စုပန်မှာလည်းဟိုတန်ဒီတန်ဟိုဟာဒီဟာတွေကြားပြီးတော့တောတဲ့သွားပြီးတရားအားထုတ်တယ်အားထုတ်တယ်ဆိုပေမဲ့တောတဲ့သွားရင်ငြိမ့်တယ်လို့ တွက်လို့မရဘူးနော်ချင်အားကြိုက်တာတစ်မျိုးနော်ပိုးကောင်တွေကကြိုက်တာတစ်မျိုးဦးဇင်းတို့ငယ်ငယ်ကလေးဘဝကလေးအဲ့ဒါသပိတ်တစ်လုံးသင်္ကန်းသုံးတယ်နဲ့တောထဲမှာဖဏလည်းမစီဘူးထီးလည်းမဆောင်းရဘူးအဲ့လိုနဲ့တဲ့တပင်းဝါတပင်းဆိုတာနေကြရတခါတလေဆိုတာအိတ်မရလို့ဒါညငုတ်တော့ပဲဒီတိုင်းတရားမှတ်ပြီးတော့ကုံရတဲ့အချိန်ကြီးအများကြီးပဲတခါတလေမိုးတွေရွာပြီးတော့ညလုံးပေါက်တမင်းမှအိတ်လို့မရဘူး သစ်ပင်အောက်မှာနေရတော့မိုးရလည်းတရွာရွာနဲ့ဒါကြောင့်မို့တောတဲ့နေတယ်ဆိုပေမဲ့လေကိုက စိတ်ထားကိုကောင်းအောင်ထားတတ်မှသာလျှင် तू ကရတာလေအဲ့လိုမှမဟုတ်ရာဒါကြီးကဆင်းရပါတယ်ဟိုကဟိုလိုဖြစ်တယ်ဒီကဒီလိုဖြစ်တယ်စားရတမျိုးအာအိရရတမျိုးဆိုရင်အဲ့ဒါအလိုလိုစိတ်ဓာတ်တွေကြာပြီးသာသနာ့ဘောင်ကရုပ်လျော့သွားကြတယ်အဲ့ဒါကြောင့်မို့အခုလဲမေခိယမထေရတော်တဲ့တေရဥယျာဉ်ကြီးကြီးလိုက်တော့တာယာဝယ်ကြီးလို့ထင်တယ် အဲ့ဒီနေရာကြီးကိုသူသွားပြီးတော့တရားအထုတ်လိုက်တဲ့အချိန်မှာသူ့ရဲ့စိတ်မှာဘာတွေလွှမ်းလာလဲဆိုတော့ကာမဝိတ္တတဲ့ကိလေသာအာယုကာမဂုဏ်တွေကြံစီတဲ့စိတ်ဗျာပါဒဝိတ္တတဲ့ဒေါသဖြစ်တဲ့စိတ်ဝိဟိန္ဒဝိတ္တတဲ့သူတစ်ပါးတွေကိုညှင်းတဲ့ခြင်းတဲ့စိတ်တရားလိုခြင်းလို့သွားပြီးတရားအားထုတ်လိုက်တာတရားဥဉ္ဉဏ်ကြီးတဲ့မှာအဲ့ဒီဝိတ္တသုံးပါးနဲ့နှစ်ပါးလုံး ပြီးတော့နောက်ဆုံးတော့မြတ်စွာဘုရားထံပြန်လာခဲ့ရတယ်တရားမရဘူးမြတ်စွာဘုရားထံပြန်လာပြီးတော့အရှင်ဘုရားတပည့်တော်ညံ့မြတ်တဲ့စိတ်နဲ့တပည့်တော်ယဟန်လည်းပြုတ်ခဲ့ပါတယ်ဘုရားတရားလိုခြင်းလွန်းလို့တပည့်တော်ပြုတ်ခဲ့တာပါဒီတရားဝိညာဉ်ကြီးထဲမှာတရားကိုရနိုင်မယ်လို့ထင်လို့တပည့်တော်သွားအထုတ်တယ်ဘုရားတပည့်တော်မှာတရားမရပဲနဲ့ ဒီကာမဝိတက်ဗျာပါဒဝိတက်ဝိဟိန္ဒဝိတက်ဆိုတဲ့ဝိတက်သုံးပါးရဲ့အလွှမ်းမိုးအနှိမ့်ဆက်ကိုခံပြီးတော့ပဲတပည့်တော်အချိန်တွေကုန်ခဲ့ပါပြီဖေဟာရသော်ဖေဟာရှောက်တော့ရသော်ဖေဟာချက်သားတဲ့ကိလေသာမှလွတ်မြောက်တဲ့စေတော်ဝိမု ക്തി ကိလေသာတွေကနေမှလွတ်မြောက်တဲ့အဲ့ဒီတရားကိုလိုချင်ရင်အခြေခံတရား၅မျိုး အဲ့ဒါကိုတရား၅မျိုးကိုအခြေခံပြီးနောက်ထပ်၄မျိုးကိုပွားရမယ်အလုံး၉မျိုးဒီသုတ်တံမှာပြန်ဟောပါတယ်အင်္ဂုတ္တရနိကေနဝကနိပတ်နော်ချက်သားတဲ့ကိလေသာအလုံးကလွန်မြောက်ခြင်းနဲ့ဆိုရင်နံပါတ်1မိတ်ကောင်းဆွေကောင်းဆရာကောင်းတမာကောင်းပေါ့နော်နံပါတ်1 မိတ်ကောင်းဆွေကောင်းဆရာကောင်းတမားကောင်းကိုအရင်ဆုံးရှာရမယ်จิตသားနံပါတ်1မှတ်လိုက်ပါမိတ်ကောင်းဆွေကောင်းဒီနည်းပြောရင်ဆရာကောင်းတမားကောင်းနော်နံပါတ်2ကကိုချင်းသီလနဲ့ပြည့်စုံရမယ်နံပါတ်2ကကိုချင်းသီလ နံပါတ်3တဲ့နော်ကောင်းမြတ်သောစကားတွေကိုနာယူရမယ်နံပါတ်3ကနော်နံပါတ်4ကအာထုတ်မှုဝီရိယလည်းရှိရမယ်နံပါတ်5ကပညာတရားနဲ့လည်းပြည့်စုံရမယ်ဘယ်နှမျိုးတော့5မျိုး ပြန်ပြီးတော့မှတ်ခဲ့ပါနံပါတ်1မိကောင်းဆွေကောင်းရှိရမယ်နော်မိကောင်းဆွေကောင်းဆရာကောင်းတမားကောင်းလိုအပ်တယ်နော်နံပါတ်1နံပါတ်1ကကိုချင်းသီလတွေနဲ့ပြည့်စုံရမယ်နံပါတ်3ကစကားကောင်းတွေကိုနာယူကျင့်သုံးရမယ် နံပါတ်၄ကအာထုတ်မှုဝီရိယပြည့်စုံရမယ်နံပါတ်၅ကပညာနဲ့ပြည့်စုံရမယ်ချက်သားတဲ့မင်းတရားအမထုတ်သေးခင်အဲ့ဒီအကြောင်း၅မျိုးကို အရင်ဆုံးမင်းပြည့်အောင်လုပ်ရမှာဘာလို့လဲဆိုတော့မေဂိယယဟန်က တော်တဲ့သွားတရားအထုတ်မယ်ဆိုတော့မြတ်စွာဘုရားကကြည်လိုက်တဲ့အခါကျတော့မေခိယယဟန်မှာအိန္ဒြေလည်းမထိုက်သေးဘူးပညာလည်းမထိုက်သေးဘူးသူ့ရဲ့သီလသမာဓိပညာလုံလောက်တဲ့အဆင့်လည်းမရှိဘူးမြတ်စွာဘုရားကတတ္တဝါတွေကျွတ်စေခြင်းလုံးလို့နေမနာညမနာဟောနေတဲ့ဘုရားသူကျွတ်ချိန်တိုင်ရင်မြတ်စွာဘုရားယူဇနာဘလောက်ဝေဝေလွတ်မှာပဲ အခုဟာသူ့ရဲ့သီလသမာဓိပညာသူ့ရဲ့အိန္ဒြေတွေဟာဘာမှမရင့်ကျက်သေးဘူးဆိုလိုတာကတနည်းပြောရင်သူ့မှာဘာမှမပြည့်စုံသေးလို့မြတ်စွာဘုရားကချက်သားနေအောင်လို့ပြောတာအဲ့ဒီအချိန်မှာ तू က तू သွားချင်တာကြီးပဲပြောနေတာတကယ်တမ်းဆိုတပ်ပိညုတရွှေညာတော်သခင်ဘုရားရှင်ကြီးရှင်းမောက်ရောက်နေတာမြတ်စွာဘုရားတပည့်တော်ဘလို့နေဘလို့ကျင့်သုံးပြီးဘလို့လှုပ်တင်ပါလဲဖေရတပည့်တော်ကို မိတ်တော်မူပါဆိုရင်မြတ်စွာဘုရားမိတ်ပါပေါ့အခုကျတော့ဟာသူသွားမယ်အားထုတ်မယ်သူလှုပ်ချင်အောင်လှုပ်မယ်ဒီပဲဖြစ်နေတော့မြတ်စွာဘုရားသိတယ်သူဒုက္ခရောက်ပြန်လာမယ်အဲ့တော့မြတ်စွာဘုရားသွားတော့လို့ပြောလိုက်အဲ့တော့ပြန်ရောက်တဲ့အခါကျမှချက်သားတဲ့တရားကိုလိုချင်တဲ့ပုံကိုဆိုတာမိကောင်းဆွေကောင်းရှိရတယ်မိကောင်းဆွေကောင်းဟာ ဘဝမှာ အမတန်မှကိုအရေးကြီးတယ်အရှင်အာနန္ဒာကိုဒီနေ့ကျတော့မြတ်စွာဘုရားပြောတယ်အာနန္ဒာတဲ့မိကောင်းဆွေကောင်းရှိရင်ဘလောက်ထိအကျိုးပေးတယ်လို့မင်းထင်လဲမြတ်စွာဘုရားတပည့်တော်ထင်တာကတော့မိကောင်းဆွေကောင်းရှိရင်ရာခိုင်တော့90လောက်ကတော့ပြီးတယ်လို့တပည့်တော်တွတ်ပါတယ်ဖေရ။ချစ်သားအဲ့လိုမပြောနဲ့ မိကောင်းဆွေကောင်းရှိရင်60ရာခိုင်နှုန်းလောက်ပြီးတယ်တဲ့10ရာခိုင်နှုန်းလောက်ပဲမင်းတို့ကျင့်ရမှာအခုကြည်သံတဲ့ငါဖျားဒီဟုသောမိကောင်းဆွေကောင်းကြီးမင်းတို့ရထားတော့မင်းတို့အခုအိုခြင်းဒုက္ခတွေနာခြင်းဒုက္ခတွေတည်ခြင်းဒုက္ခတွေအခုဒီမှာတတ္တဝါတွေလွတ်ကုန်ကြပြီမို့လားဘဝတန်တရာကြီးမှာအကြိမ်ကြိမ်အိုရမဲ့ဒုက္ခအကြိမ်ကြိမ်နာရမဲ့ဒုက္ခအကြိမ်ကြိမ်သေရမဲ့ဒုက္ခကြီးတွေ ချက်သားအခုလွတ်ကုန်ကြပြီတဲ့အဲ့ဒါငါဖះဒီဟူသောမိတ်ကောင်းဆွေကောင်းကြီးမင်းတို့ရထားလို့အဲ့ဒါကြောင့်မို့ချက်သားမေကြီးရတဲ့မင်းတရားကိုတကယ်လိုချင်တယ်ဆိုရင်မိတ်ကောင်းဆွေကောင်းဆရာကောင်းတမာကောင်းကိုသေးသေးချာချာစိကရတယ်အဲ့လိုမိတ်ကောင်းဆွေကောင်းဆရာကောင်းတမာကောင်းမစိကလို့ကတော့မင်းရဲ့စိတ်တွေဟာ ဖန္တနံစပလံစိတ်တံဒုရခံဒုံတိဝရယံနေရစိတ်တွေဟာတောင်ပြေးလိုက်မြောက်ပြေးလိုက်လှုပ်ရှားရမ်းပြီးတော့တခါတည်းအဲ့ဒီစိတ်ဆိုတာတဖြတ်ဖြတ်နဲ့တလှက်လှက်နဲ့ပြေးနေတာနော်တုံလှုပ်နေတာအင်မတန်ထိမ့်ရခက်တယ်သိမ့်ရခက်တယ်အဲ့ဒီအင်မတန်ထိမ့်ရခက်သိမ့်ရခက် control လုပ်ရခက်တဲ့အဲ့ဒီစိတ်ကိုမင်းတို့မိကောင်းဆွေကောင်းဆရာကောင်းတမကောင်းရဲ့နီးနာနေတရားမရဘဲနဲ့မင်းတို့ဘလို့မှလုပ်လို့မရဘူးနော်မြားလုတ်တဲ့လူဟာဝါလေးတွေကိုယူပြီးတော့ကွေးနေတဲ့ဟာလေးတစ်ခါမီးလေးနဲ့ပြန်ဖြောက်အဲ့ဒီမြားလေးတစ်ချောင်းကိုဖြောင်းမြောင်လေးဖြစ်အောင်အဲ့ဒီဝါလေးတွေကိုယူပြီးသေးသေးချာချာလှုပ်ရတယ်လို့ ဒီစိတ်ကလည်းပဲအဲ့ဒီလိုကိုယ်ကောက်ပြီးတော့မယောသားတာတွေဟိုကြံဒီကြံဖြစ်နေရင်အဲ့ဒီစိတ်ကိုစင်ကြယ်အောင်လုပ်ရတာအဲ့ဒီစင်ကြယ်တဲ့စိတ်နဲ့မှအခုကိလေသာလွတ်မြောက်တဲ့ဝိမု ക്തി ဒုက္ခဆိုတာကြီးအရမှာအဲ့ဒါရဖို့ကချက်သားတဲ့အဲ့ဒါမိကောင်းဆွေကောင်းလိုတယ်ရသော်ဖေရမိကောင်းဆွေကောင်းမရှိဘဲနဲ့ အခုဖះနာနေပေမဲ့ဖះတိဟူသောမိကောင်းဆွေကောင်းကြီးရှိပါရဲ့တန်းနဲ့သူကအလေးမထားဘူးလေ तू လှုပ်ချင်တာပဲ तू လှုပ်တာမြတ်စွာဘုရားကိုတခါတည်းရှောက်ရမလားထားရမလားတပည့်တော်ဘလို့ကြည့်ရမလဲဖះမမဲဘူးမြတ်စွာဘုရားတပ်ပင်ညုတာကျွေညာတော်ပိုင်ရှင်ကြီးပဲစေသားမင်းဘယ်တရားနဲ့တော့တင့်တော်တဲ့ဘယ်တရားကိုမင်းပွားဒါမျိုးဆိုရင် तू အချိန်တန်ရမှာပေါ့ဟုတ်တယ်မဟုတ်လားအခုတော့ဖះကိုဘေးထားပြီး तू လှုပ်ချင်တာလှုပ်တော့သူ့ရဲ့စိတ်တွေက အဲ့ဒီမှာမငြိမ်သက်တော့ဘူးတဲ့ကာမဝိတက်ဗျာပါဒဝိတက်ဝိဟိန္ဒဝိတက်ဆိုတဲ့ဝိတက်တွေကလွှမ်းမိုးဟာစိတ်တွေကတောင်းကြံမြောက်ကြံဟုံပြန့်ဒီပြန့်နဲ့နောက်ဆုံးတော့လက်ပိုင်ချပြီးတော့အရှုံးပေးပြီးပြန်လာခဲ့ရတယ်အဲ့တော့ချစ်သားတဲ့မိကောင်းဆွေကောင်းဆိုတာကအယံကိုအရေးကြီးတယ်တဲ့ဒါကြောင့်မို့လောကမှာတရားကိုတကယ်လိုချင်ရင်ဥစဉ်တို့ဒကာဒကမတွေ ဆရာကောင်းတမာကောင်းရှာရတယ်ကိုကိုလမ်းညွန်ပေးနိုင်တဲ့မိကောင်းဆွေကောင်းကိုလည်းတေချာရှာရတယ်တေချာလေ့လာရတယ်အဲ့လိုလေ့လာရင်သုံးသပ်ရင်းနဲ့မှဦးဇင်းတို့တရားဓမ္မတွေလိုချင်တဲ့ပန်းတိုင်ရောက်တယ်အဲ့ဒီလိုချင်တဲ့ပန်းတိုင်ရောက်ဖို့ကလည်းသရာနဲ့ပညာနဲ့ကလည်းညီမျှရမယ်နော် တချို့တွေကယုံကြည်မှုတရားအားကြီးလွန်အားကြီးပြီးပညာမပါရင်လည်းအဲ့ဒါအလိမ်ခံရတယ်ကိုဟာဒီတဦးတယောက်ကိုစွန့်ရွတ်ပြီးတော့ကိုကယုံတာသူ့ရဲ့ကိုချင်းသီလာတွေသူ့ရဲ့အဟွာတွေကိုကမလေ့လာဘူးမလိုက်စားဘူးဆိုရင်လည်းပဲတရားအားကြီးပြီးတော့ပညာမရှိရင်အလိမ်ခံရတယ်တရားနယ်ပယ်မှာပူဆိုးတယ်နော် တရားပြတဲ့ပုဂ္ဂိုလ်ကတခါတဲ့ငါ့ကိုပြမရင်တော့မင်းငရဲဆောင်ထုတ်ကြမှာဆိုတာနဲ့ခုတချို့တလေကကြောက်လာပြီးပြလည်းမပြမရဘူးပြောလည်းမပြောရဘူးဘာလို့လဲဆိုတော့ပြားတော်အဖြစ်ဒီလိုလိန်တဲ့ပုံကိုယ်တွေအဟွာလောက်တဲ့ပုံကိုယ်တွေကလည်းအဲ့လို6လုံးမြောက်လုံးနေနဲ့ပဲလောကကြီးကလောက်တာအဲ့တော့တချို့တလေအဲ့ဒါကိုကြောက်ပြီးတော့ဟာတခါလည်းပြောလည်းမပြောရဲဆိုလည်းမဆိုရဲဝေလည်းမဝေပန်ရဲအဲ့လိုဖြစ်လာနော်အဲ့တော့ကိုက ဆရာတယောက်လေ့လာတော့မယ်သင်ယူတော့မယ်ဆိုရင်တော့ကိုယ့်ဘက်ကသေးသေးချာချာသုံးသပ်တဖြည်းဖြည်းချင်းတော့စစချင်းတော့တူတူကိုကို မသိဘူးလေဘယ်သူမှမဒီဉာဏ်နေရထတာမှမဟုတ်တာဟုတ်တယ်မဟုတ်လားရထတာမဟုတ်တဲ့ခါကျတော့ဒီလိုပဲလေ့လာရတာပေါ့လေ့လာပြီးတော့မှဒါဟာငါဆရာတင်သင်းတဲ့ပုဂ္ဂိုလ်လားနော်ဆရာမတင်သင်းတဲ့ပုဂ္ဂိုလ်လားဆိုတာကြာကြာတရားတွေနားထောင် ကြာကြာသုံးသပ်ပါများလာလို့ရှိရင်သိလာတယ်သိလာတဲ့အချိန်မှာတကယ်ဆရာကောင်းလားတမားကောင်းလားဆိုတာကြည့်ပြီးမှဆရာကောင်းသေးကြပြီဆိုရင်တော့ဦးဇင်းတို့ကအဲ့ဒီဟာကိုစီကတ်တော့ဆရာကောင်းမဟုတ်ဘူးဆိုရင်တော့ခွာရမှာပဲဘာလို့လဲဆိုတော့အကုံအလွဲကြီးတွေလွဲကုန်မှာဆိုလို့နော်ဒါကြောင့်မို့သရာနဲ့ပညာနဲ့ညှိပြီးမှ ဆရာကောင်းတမာကောင်းမိကောင်းဆွေကောင်းရဲ့အပေါ်မှာလဲယုံကြည်ပါတဲ့ယုံကြည်ပြီးတော့မှဦးဇင်းတို့တရားတော်မတွေသူ့ရဲ့ပြောစကားဆိုစကားပေါ်မှာမူတည်ပြီးတော့လိုက်ပြီးတော့ကြင့်ကြံကြိုးကုပ်ပွားများအထောက်ရမယ်တဲ့ဒါကြောင့်မို့နံပါတ်1မိကောင်းဆွေကောင်းဟာအရေးကြီးတယ်နံပါတ်2ကိုချင်းသီလအဲ့ဒီကိုချင်းသီလကလည်းဦးဇင်းတို့တရားတော်မတွေ အသေးလေးတောင်မှ မကျူးလွန်မိအောင်ထိကိုကိုကိုစောင့်ထိန်ရမယ်ကိုကျင်းသီလတွေနဲ့ပြည့်စုံအောင်ဩငါတနေ့တနေ့ငါးပါးသီလတွေစောင့်တည်ပြည့်ရလားမတရားဖို့တရားလိုချင်ပါတယ်ဆိုတော့ဥစ္စံတော်တရားတော်မတွေကဒီကိုကျင်းသီလမှာမပါဘဲနဲ့တမာတိဘလို့မှမရဘူးတမာတိမရှိရင်ပညာဘလို့မှမဖြစ်ဘူး ကြောင့်မို့မြတ်စွာဘုရားချက်သားမေကြီးယာတဲ့မင်းတရားကိုတကယ်လိုချင်တယ်ဆိုရင်မင်းရဲ့သီလကိုမင်းစင်ကြယ်အောင်ကိုမင်းအားထုတ်ရအောင်မယ်တုတ်တင်ရအောင်မယ်ဒိငယ်တော့အပြစ်လေးတောင်မှ မကျူးလွန်မိအောင်စောင့်ထိန်ရအောင်မယ်အဲ့ဒီလိုစောင့်ထိန်လိုက်တဲ့အခါကျမှမိမိရဲ့သီလကိုပြန်ပြီးတော့ဆင်ကျင်လိုက်တာနဲ့သုံးသပ်လိုက်တာနဲ့စိတ်တွေကကြည်လင်းလာတာ အော်ငါမှသီလတွေပြည့်နေပါလားအော်ငါငါးပါးသီလတွေမကြိုးမပေါက်ခဲ့တာဘယ်လောက်ကြာပြီဟောကိုယ့်ရဲ့သီလတွေရဲ့အပေါ်မှာနော်နောက်ဆုံးဘဝဏီကုန်းချုပ်ခါနာနီမှာဆိုရင်လည်းပဲအခုပြောသလိုပဲကိုယ့်ရဲ့သီလလေးပြန်ဆင်ញင်ပြီးတချို့တလေအဲ့ဒီကနေမက်ဖို့ကူးသွားတာသီလကိုဆင်ញင်လိုက်တာအော်ငါမှသီလတွေနဲ့ပြည့်စုံလိုက်တာ ငါမှဒီသီလတရားတွေငါမှရှိပါလားငါကိုကျင်တရားတွေငါစောင့်သုံးခဲ့တာဘလောက်ကြာပြီဟောကြာရင်လဲကြာတဲ့အလျောက်ပေါ့မကြာလို့အဲ့လိုမသေးကြတဲ့ပုံကွာလဲအဲ့ရညောင်သောပေါ်ရောက်တော့မှတပိတော်သည်တရဏဂုံ၃ပါးနဲ့၅ပါးသီလအဆောက်တီပါဤဖျားဆိုပြီးစောက်တီကျင်သုံးပြီးတော့ဖျားလို့နာလို့တေဂာနန်းဤအဲ့ရပေါ်မှာမျောနေလဲနေရတဲ့အချိန်ကြီးဟုတ်တယ်မဟုတ်လားဘယ်သူမှလည်းတတ်လည်းမရဘူးခိုးလည်းမရဘူးကိုယ်သီလတွေလုံးနေတာပေါ့ အဲ့လိုလုံးနေရင်လည်းအဲ့ဒီလိုအနိကမှာလုံးတဲ့သီလပဲဖြစ်ဖြစ်ဟောအစွားကြီးကလည်းစောက်တီခဲ့လို့ကျင့်သုံးခဲ့လို့တည်တဲ့သီလပဲဖြစ်ဖြစ်အဲ့ဒီသီလတွေကိုပြန်ပြီးတော့ဆင်ញင်သုံးသပ်လိုက်မယ်ဆိုရင်စိတ်ထဲမှာကြည်လင်းလာတယ်စိတ်ထဲမှာနော်ကြည်လင်ပြီးတော့လာတဲ့အခါကျမှဝိပဿနာလဲရှုလိုက်ရောတချို့တယ်လေအဲ့ဒါသီလကိုအခြေခံပြီးတော့မတရားဖို့တရားရသွားတဲ့ပုံစံတွေရှိပါတယ်သီလကိုဆင်ញင်သုံးသပ်ပြီးတော့ အဲ့ဒီမှာတမာရိရသွားတာနော်ဒါကြောင့်မို့ချက်သားတဲ့ရသော်ဘုရားကအဲ့ဒီသီလကို အသေးအမွှားလေးတော့မှမကြိုးအောင်မကြိုးမပေါက်အောင်စောင့်ထိန်တော်အခုဦးဇင်းတော်ဒကာဒကမတွေကလည်းကိုကစကားတစ်ခုပြောတော့မယ်ဩငါဒီစကားပြောလိုက်ရင်ကြမ်းထမ်းတဲ့စကားကြီးဖြစ်တယ်ငါသီလစောင့်တည်ထားပြီးတော့ကြမ်းထမ်းတဲ့စကားပြောလို့လိန်နာမဟုတ်တော့ကြိုးတော့မကြိုးဘူးဒါပေမဲ့ကိုက အဲ့ဒီလိုမကောင်းတဲ့ဇကားတွေကြမ်းတမ်းတဲ့ဇကားတွေကိုလည်းပဲဘာပဲဖြစ်ဖြစ်ကိုကစောင့်ရှောက်ရနော်အဲ့ဒီလိုစောင့်ရှောက်တဲ့အခါကျတော့အဲ့ဒီမှာကြမ်းတမ်းတဲ့ဇကားတွေတိမ်ခင်းတဲ့ဇကားတွေအဲ့ဒါမျိုးတွေကိုလည်းကိုကသေးသေးချာချာကိုယ်စိတ်ကိုစောင့်ထိန်ပြီးတော့ဩသီလစောင့်နေစောင့်နေဆိုတာငါးပါးသီလဒီတိုင်းလေးတွေမဟုတ်ဘူးเนาะသူအသက်မတက်ယုံသူဥစ္စာမခိုးယုံလိညာမပြောယုံမဟုတ်ဘူး အာဒီဝဋ္ဌမကသီလဆိုတာရှိသေးတယ်ပိတုနာဝါစာဖရုဒဝါစာတမ္ပပလာပမိစ္ဆာအာဒီဝဆိုပြီးတော့နော်အဲ့ဒီမှာတခါတည်းသိမ့်ဖြင်းတဲ့ဇကားတွေယုံညံ့တဲ့ဇကားတွေအဲ့ဓာတွေကိုမပြောမဆိုဘူးနောက်ပြီးတော့အသက်မွေးဝမ်းကြောင်းမိမိအသက်မွေးဝမ်းကြောင်းလောက်တဲ့နေရာမှာတာသက်ငါသက်ရောင်းတာတို့အစိတ်တွေတို့အရက်တို့ရောင်းတာတို့နော်အဲ့ဒီဟာမျိုးလူကုန်ကူးတာတို့ အစရှိသဖြင့်မကောင်းတဲ့အဲ့ဒီလိုလုပ်ငန်းမျိုးဖျားမကြိုက်တဲ့ဒုစရိုက်ဒုဒါဇီဝတွေကိုရှောင်ပြီးတော့အသက်မွေးဝမ်းကြောင်းကိုလည်းစင်ကြအောင်လုပ်ရတယ်ပြောတဲ့စကားတွေဟာလည်းကိုပြောတဲ့စကားတွေဟာအကျိုးရှိတဲ့စကားမျိုးတွေကိုပဲရွေးချယ်ပြီးတော့ပြောပြီးတော့အကျိုးမရှိတဲ့စကားဆိုရင်မပြောမိအောင်ကိုကိုကိုစိတ်ကိုကွန်ထရိုးလုပ်ရတယ်ဒီစကားပြောတော့မယ်တော်ပြီဒီစကားပြောတော့အဖြစ်အကျိုးမရှိဘူးငါမပြောတော့ဘူး အဲ့ဒီမပြောတော့ဘဲနဲ့ကိုယ်စိတ်လေးကိုဆုံးမအာဒီဟာကြီးကတော့ငါသူများအကြောင်းဖြစ်နေတယ်ငါပြောမယ့်ဟာကြီးကငါပြောလိုက်လို့သူတော်ဘာဒုက္ခရောက်သွားမယ်သူများအကြောင်းဖြစ်တော်ပြီငါမပြောတော့အဲ့ဒီလို ကိုယ့်ရဲ့စိတ်ကို နိုင်နှင်းစွာဆုံးမပြီးတော့ကာယကံမှုတွေဝစီကံမှုတွေမနောကံမှုတွေအဲ့ဒီကာယကံဝစီကံမနောကံနဲ့ပြောမဲ့ဟာတွေဆိုမဲ့ဟာတွေလုပ်မဲ့ဟာတွေကိုလည်းသေသေးချာချာစောင့်ထိုင်ရတယ် ဣန္ဒြိယသံဝရသီလအဲ့ဒီသီလတွေလည်းလုံခြုံအောင်လို့မျက်စိကလည်းကြည့်တင်တာပဲကြည့်အကုသိုလ်ဖြစ်မဲ့မကောင်းတဲ့ဟာမျိုးတွေဆိုရင်တော်ပြီမကြည့်တော့ကြားတဲ့အတန်ဒီအတန်တွေနားထောင်နေတဲ့ဥမာတခြင်းတန်လေးကိုကတက်တက်လို့ဒီတန်လေးအများရနားထောင်နေတယ်ကဲနားထောင်နေတယ်ဆိုဘာဖြစ်လဲနားထောင်ရင်နားထောင်ရင်နဲ့အဲ့ဒီစိတ်ထဲမှာကိလေသာတွေຢာကတွေလွှမ်းမိုးခံလာရင်ဒါလေးကိုတဖြည်းဖြည်းနဲ့ရှောင်ကြည့် အမြဲတမ်းပဲဟိုမှာတီဝီရှေ့ထိုင်အခုခေတ်ဆို Facebook ကြီးရှေ့သုံးပြီးအမြဲတမ်းလုပ်နေရင်လည်းကဲကိုလောက်တဲ့ဟာကအကျိုးများသလားအကျိုးများတာစာရီဖတ်နေတယ်ဆိုရင်လောက်ပေါ့တရားတွေနာယူနေတယ်နာယူပေါ့ကောင်းတယ်ဟာမဟုတ်ကဟုတ်ကတွေပဲရှောက်ပြီးတော့ဟိုကြည့်လိုက်ဒင်းကြည့်လိုက်ဟိုဒေါသဖြစ်လိုက်ဒီသောကဖြစ်လိုက်ဖြစ်နေမယ်ဆိုကဲကဲကဲအဲ့ဒါကြတော့ချတာဘယ်အလုံးမစိုးဒါကြီးကိုလုံးဝမလောက်ရဘူးမဟုတ်ပါဘူးဘယ်ဟာပဲဖြစ်ဖြစ် ပညာဉာဏ်နဲ့သုံးတတ်ရဥစ္စံတို့တရားဓမ္မတွေအတွက်အကျိုးရှိတယ်။အခုမီးမီးလောင်တော့လေအိမ်ကြီးတွေပါအကုန်လုံးပြောင်သွားတာပဲ။ရန်သူမျိုး၅ပါးထဲမှာ မီးဟာရန်သူလို့ထည့်ထားတာပဲ။ကဲအဲ့ဒီမီးကိုပဲဥစ္စံတို့အခုသုံးချတတ်တော့အဲ့ဒီမီးမီးနဲ့ထမင်းချက်စားနေရတာပဲပေါ့လား။ဒီရေဟာလည်းပြင်းထန်လာလို့ရှိရင်တိုက်စားပြီးလူသေးအောင်လုပ်တာဒါပေမဲ့အဲ့ဒီရေကိုကိုကအခုတောက်သုံးပြီးတော့ပဲဥစ္စံတို့အသက်ရှင်ရပါတယ်။ ဒါကြောင့်မို့လောကကြီးမှာဘယ်အရာမဆိုဉာဏ်နဲ့သုံးတတ်ရင်အဲ့ဒါကိုယ့်အတွက်အသုံးကျတယ်ဉာဏ်နဲ့မသုံးတတ်လို့အခုလောကကြီးကအဲ့ဒါတွေကအခု Facebook သုံးတယ်အဲ့ဒီမှာတရားတွေနာဖို့အခုဘလောက်လွယ်ကူလဲစာတွေဖတ်ဖို့ဘလောက်လွယ်ကူလဲတီဝီတွေကြည့်မယ်ကြည်ရဲနဲ့အဲ့ဒီကတတိတံဝေကရမယ့်ဟာမျိုးတွေကိုကြည့်ဖြစ်တယ်ဆိုရင်ကုစုတွေအများကြီးတိုးပွားသွားတာ ဟုတ်တယ်မဟုတ်လားအရှင်သာရိပုတ္တရာတို့တံဝေကရတာရာဇကြိုးတောင်မှာရှိတဲ့နတ်ခတ်ပွဲသဘင်ကြီးကိုသွားကြည့်ရင်းနဲ့ပွဲသွားကြည့်တာပဲကြည့်ရင်းနဲ့ဩဒီလူတွေဟာအခုကလိုက်ကြပျော်လိုက်ကြပါလိုက်ကြနဲ့နေကြတာနောက်နှစ်ပေါင်း100ဆိုရင်သူလည်းမရှိတော့ဘူးငါလည်းမရှိတော့ဘူးငါတို့တွေဟာနောက်နှစ်ပေါင်း100ဆိုရင်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 အဲ့ဒီပေါ်မှာဆင်ញံသုံးတာပြီးတော့ဩဒီခန္ဓာကိုယ်ကြီးဖြစ်တင်းဖို့တာစားနေရတာပဲဒီအင်မတန်မှမွန်မြတ်ပါတယ်ဆိုတော့စားဝယ်တောက်ဖွယ်လေးတွေဟာဝမ်းနဲ့ရောက်သွားရင်ယွန်တရားပဲဖြစ်သွားတာပဲဟောအာဟာရပရိကူလတင်ညာယွန်တရားဆဲဆုံးစရာဝမ်းနဲ့မရောက်သေးပါဘူးပါဇက်ထဲတွေဝါပြီးသားပြန်ထွက်ပြီးပြန်မျိုးပြောမမျိုးကျင်တော့ယွန်တရားဖြစ်သွားတယ်အဲ့ဒါကြောင့်ကိုမြင်သမျှကြားသမျှနမ်းသမျှစားသမျှမှာ ကိုကုစုဖြစ်အောင်လုပ်ပြီးတော့ကာယကံမှုတွေဝစီကံမှုတွေမနောကံမှုတွေကိုလည်းတရားလိုချင်ပါတယ်ဆိုတဲ့ပုံကိုယ်ဒီထိမ့်သိမ့်ရမယ်တရားလိုချင်တဲ့ပုံကိုယ်ဟာ မျက်စိကလည်းစောင့်သိရမယ်နားကလည်းစောင့်သိရမယ်အဲ့ဒါကိုအိန္ဒြိယတံဝရသီလာလို့ခေါ်ပါတယ်နော်အိန္ဒြေတွေကိုစောင့်ရှောက်တာအဲ့ဒါအကုသိုလ်တရားတွေကိုမကျွလွန်မိအောင် ကာယကံမှုဝစီကံမှုမနောကံမှုတွေမဖြစ်အောင်ထိမ့်သိမ့်ရမယ်ချက်သားတဲ့ဒါကြောင့်မို့ဦးဇင်းတို့တရားဓမ္မတွေကလည်းဩနံပါတ်1မိကောင်းဆွေကောင်းငါတို့ရှားရမယ်ဆရာကောင်းတမကောင်းနေအဆုံးမကောင်းမြတ်စွာဘုရားသာသနာတော်တွင်မှာမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားတော်တွေနဲ့အညီဟောနိုင်ပြောနိုင်ပြသနိုင်ပေးနိုင်တဲ့နော်အဲ့ဒီလိုဆရာကောင်းတွေကိုရှားပြီးတော့အဲ့ဒါကိုလည်းလုပ်ရမယ်မိကောင်းဆွေကောင်းဆရာကောင်းတမကောင်းနံပါတ်2က ကိုကျင်တရားနဲ့လည်းပြည့်စုံအောင်မျက်စိနားငါးလျာကိုစိတ်ဆိုတဲ့အာယုံ၆ပါးတကား၆ပေါက်တွေ့တိုင်းတွေ့တိုင်းမှာကိုယ့်ရဲ့တတိသမာဓိဉာဏ်ပညာနဲ့ထိန်းပြီးတော့ကိုကျင့်သီလတွေကိုလည်းပဲပြည့်စုံအောင်ဆောက်တည်ရမယ်နံပါတ်3တဲ့စကားကောင်းတွေကိုလည်းအမြဲတမ်းနာယူနိုင်ရအောင်မယ်စကားကောင်းစကားမြတ်ဆိုတာဘာတွေလဲလို့ဆိုရင် အလိုနှဲမှုနဲ့ဆက်တဲ့စကားတွေနော်အလိုနှဲမှုနဲ့ဆက်တဲ့စကားဩဒါလေးအမြဲတမ်းလောဘယမက်တွေချောင်းချောင်းထွက်ပြီးတော့အမြဲတမ်းလိုချင်နေလဲငါတို့မဖြစ်ပါဘူးဟောကိုကိုကို စိတ်လေးကိုပြန်ထိတ်ဒါလောက်ဆိုတော့ပြီရှာရင်ဖွေရင်နဲ့ရောက်မို့လောကဆိုတော့စိတ်လေးဥစ္စာလဲရှားတာပေါ့တနေ့တနေ့ရှားတယ်ရှားတယ်ရှားတယ် အဲ့ဒါကြီးရှာရှာရှာပြီးတော့ကဲအဲ့ဒီရောက်ရဲမှုအဲ့ဒါမရှိတော့သေသည်ထိရှာတော့သေသွားတော့သူများရသွားရောကိုယ့်အတွက်မပါဘူးရှာတော့ကတော့ကိုယ့်အတွက်ဆိုပြီးရှာတာနော်ငါအတွက်ငါအတွက်ငါအတွက်ဆိုပြီးရှာတာဦးဇင်းတက္ကမတယောက်ကရှောက်တယ်မန္တလေးမှာတဲ့သူ့တငယ်ချင်းတယောက်က တခါတဲ့ရှာလိုက်တဲ့စီးပွားအိမ်တွေကလည်းဝယ်လိုက်တာတစ်ခုပြီးတစ်ခုတခါတဲ့ တရက်ကျတော့သူ့အိမ်မှာအဲ့ဒါခေါ်ပြီးထမင်းကျွေးတော့သွားတဲ့အခါရောက်တော့အဲ့ဒီမှာငါးတွေပဇွန်တွေကိုအရှင်လက်လက်တခါတည်းခုတ်ချိုးပြီးတော့တခါတည်းအဲ့ဒီမှာဒါမီးတွေကင်လိုက်ကြော်လိုက်ငါအဲ့ဒါတွေမစားရဘူးလို့ပြောတယ်ငါတို့ကအဲ့လိုစားရမှာကိုအားရတာဟဲ့လို့ပြောပြောပြီးတော့တပည့်တော်ကြက်သိမ်းမွင်းကြီးနေတော့ထားတယ်တဲ့တခါတည်းအဲ့ဒါတွေတခါတည်းရှေ့တွေကြော်လိုက်လောလိုက်စားလိုက်နေတပည့်တော်လည်းနောက်မသွားရတော့ပါဘူး တွေကြောက်တာနဲ့အရှင်လက်လက်ကြီးတွေကိုရှေ့တွေလုံနေတာစီးပွားတွေကလည်းရှားလိုက်တာအိန္ဒိယတိုက်တွေရောအများကြီးသူ့အမေကအဲ့ရပေါ်မှာပက်လက်အဲ့ရပေါ်မှာပက်လက်ဖြစ်နေတဲ့အမေကိုသူကပြုစုရင်းနဲ့စီးပွားတွေရှားရှားရှားအဲ့ဒီကနေမှဘာမှဖျားလို့တရားလို့ဆိုလည်းလောက်တာလည်းမရှိအဲ့ဒါရှားရင်းရှားရင်းနဲ့အခုသေးတယ်ဖျားတဲ့သေတော့အံ့ဩစရာကောင်းတာက သူ့အမေကိုတပည့်တော်အထင်ကတော့တဲ့ तू က သူသေးတော့မအေးဒီတိုင်းကြီးပြစ်ထားခဲ့ရမှာစိတ်မကောင်းတော့မအေးပါသူတတ်မဲ့အခြေအနေရှိတယ်တဲ့အဲ့လိုတတ်ဖို့ဆိုပြီး तू စိတ်ကူးသလားမသိဘူးတဲ့တခါတည်းအဲ့ဒီမှာဘာလုပ်လဲဆိုသူ့အမေရဲ့ပါဇက်ထဲကိုအဝတ်တွေဆို့ထည့်ထားတာမအေးကမလှုပ်နိုင်လေဖြတ်ပြီးတော့မအေးကမလှုပ်နိုင်တော့အဲ့ဒါပါဇက်ကိုအဝတ်တွေဆို့ပြီးတော့အဲ့ဒီဂရင်အောက်မှာ तू ကသေးနေပြီ မသေးခင်ကိုသူ့အမေပါသူတတ်ဖို့လုပ်တယ်ထင်တယ်တဲ့သူတယောက်တည်းပြုစုနေရတာဆိုသူသေးရင်သူ့အမေဒီတိုင်းနေမှာဆိုတော့ဒါပေမဲ့သူ့အမေကမသေးဘူးတဲ့အဲ့တော့မနေ့ကျတော့မှသူများတွေကအာအိမ်မှာသွားပြီးတော့ကြည်တော့အဲ့ဒီမှာ तू ကတော့ဂရေအောက်မှာတဲနေပြီ तू က तू အဲ့ဒါတခုယောဂကြောင့်ဒီမှာပေါ့ဟိုကမအေရတော့အဲ့ဒါပါဇက်ကြီးအဝတ်တွေနဲ့ဆို့ပြီးတော့မသေးဘူးမအေရအဲ့တော့ကြည် တင့်တယ်မှုရောင်ရဲမှုမရှိဘဲနဲ့ဘဝတသက်လုံးစည်းစိမ်ရှာနေတာကိုလည်းမြတ်စွာဘုရားကအဲ့ဒါမျိုးကိုမနှစ်သက်ဘူးဒါကြောင့်မို့သူ့ဟာသူတင့်တော်သလောက်နဲ့စိတ်ကိုတင်းတိမ်ရောက်ရဲအောင်ထားပြီးတော့တော်ပြီဒီလောက်ဆိုရင်တော့ငါတို့ရှာလို့ဖွေလို့ဒီလောက်ရရင်တော့ကဲတော်ပြီကြံတဲ့အလုပ်ငါတို့တန်တရာပါရပါကြောင်းဖြစ်တဲ့ကုစုအလုပ်တွေငါတို့လုပ်မယ်ဆိုပြီးတော့အဲ့ဒီလိုစိတ်ကိုလည်းမွေးမြူရမယ် နော်အဲ့ဒီလိုတခါတည်းရောင်ရဲတဲ့စိတ်နော်နန်းဒီကိုယ့်ရဲ့တန်တုတ်ထီနော်တင်းတိမ်မှုတွေရောင်ရဲမှုတွေအဲ့ဒီလိုစိတ်တွေကိုရောင်ရဲမှုတွေတင်းတိမ်မှုတွေဖြစ်အောင်ထားရမယ်နောက်ပြီးတော့စိတ်ငြိမ်မှုတွေနော်အဲ့ဒီလိုစိတ်ငြိမ်နာတွေနဲ့ပတ်သက်တဲ့ဇာကားမျိုးတွေတင်းတိမ်မှု ရောင်ရဲမှုနဲ့ပတ်သက်တဲ့ဇာကားမျိုးတွေ တင်းတိမ်မှု ရောင်ရမ်းမှုတို့စိတ်ငြိမ်မှုတို့နောက်ပြီးတော့ကိုယ့်ရဲ့ဒီသီလသမာဓိပညာနော်အဲ့ဒါမျိုးနဲ့ဆက်တဲ့ဇကားတွေအဲ့လိုဇကားတွေကိုဦးဇင်းတို့ဒကာဒကမတွေအမြဲတမ်းကြားရမယ်အမြဲတမ်းနာယူရမယ်ဒါကတရားကိုလိုချင်တဲ့ပုဂ္ဂိုလ်ပြောတာနော်တရားကိုလိုချင်ပါတယ်လို့ဆိုတဲ့ပုဂ္ဂိုလ်တွေဟာ အဲ့ဒီလိုတင့်တယ်မှုနဲ့ပတ်သက်တဲ့တရားတော်တွေရောင်ရဲမှုနဲ့ပတ်သက်တဲ့တရားတော်တွေနော်တခါတည်းပဲစိတ်စိတ်ငြိမ်ငြိမ်နဲ့နေတတ်တဲ့အကျင့်တွေရောရောနော်နော်သူများတွေနဲ့မနေဘဲနဲ့ကိုကိုကိုစိတ်စိတ်ငြိမ်ငြိမ်တူတဲ့တယောက်တည်းနေတတ်တဲ့အကျင့်မျိုးတွေနဲ့ပတ်သက်တဲ့တရားတွေသီလနဲ့ပတ်သက်တာတမာတိနဲ့ပတ်သက်တာပညာနဲ့ပတ်သက်တာ ဝိမု ക്തി တဲ့နော်လွတ်လပ်မှုတွေနဲ့ပတ်သက်တာဝိမု ക്തി ညာနာဓတနာဆိုနောက်ဆုံးတော့ပစ္စဝခဏညာဆင်ញံတယ်ဒါကတော့အစစ်မြင့်တဲ့အပိုင်းတွေပေါ့အောက်ကအပိုင်းတွေမှာတော့အခြေခံပိုင်းတွေမှာတော့ဥစဉ်တော်တရားတော်မတွေကအဲ့ဒီအခုပြောတဲ့အလိုနှဲမှုတင်းတိမ်မှုစိတ်စိတ်ငြိမ်ငြိမ်နေတတ်မှုအစရှိတဲ့အဲ့ဒီတရားတွေကိုဟောတတ်ပြောတတ်တဲ့ပုံကိုယ်တွေထံကနေပြီးတော့ နာယူကျင့်သုံးရတယ်အဲ့ဒါတွေဟာစကားကောင်းနေလို့ပြောတာနော်အလိုနဲ့မှုနဲ့ဆက်တဲ့စကားတွေတင်းတိမ်မှုနဲ့ဆက်တဲ့စကားတွေရောက်ရဲမှုနဲ့ဆက်တဲ့စကားတွေနော်စိတ်ငြိမ်မှုတွေနော်အဲ့ဒါတွေနဲ့ပတ်သက်တဲ့စကားတွေအဲ့ဒီလို စကားမျိုးတွေကို ပြောတတ်ဆိုတတ်ဆုံးမတတ်အဲ့ဒီစကားတွေကိုအမျက်မပြတ်နာယူကြားနာတဲ့အခါကျတော့အလိုလိုကိုသူကကြင်ញင်လာနော် အလိုလိုကိုအာဒါတွေအထောက်မှုနဲ့ပတ်သက်ဒါတွေဒီဟာတွေနဲ့ပတ်သက်လို့ပြောလာတဲ့အခါဆိုးလာတဲ့အခါအော်ငါတို့လည်းဒီလိုနေအောင်မှဒီလိုကျင့်အောင်မှဟောကျင့်ဉဏ်စိတ်တွေအလိုလိုပေါက်လာနော်အဲ့ဒါမျိုးတွေပေါက်ဖို့ဆိုတာလည်းပဲတဲ့ဒါကအခုပြောသွားရင်တော့၅မျိုးလုံးပြောမှာနော်နောက်ဆုံးကြတော့မိတ်ကောင်းဆွေကောင်းကအရေးကြီးဆုံးဖြစ်သွားတာအခုလိုအလွန်နှဲမှုတွေတင့်တယ်မှုတွေရောင်ရဲမှုတွေကလည်း ကိုယ့်ရဲ့ရှေ့ကမိကောင်းဆွေကောင်းဆရာကောင်းတမားကောင်းကပြတတ်မှပြောတတ်မှနောက်ကလိုက်လှုပ်ချင်တာနော်အဲ့လိုမှမဟုတ်ရင်ကိုကမလှုပ်ချင်ဘူးဒီတိုင်းကြီးပဲနေချင်တာဒါလို့အလွန်နဲ့အောင်ကျင့်ရတယ်ဦးဇင်းတို့ငယ်တုန်းကဆိုလို့ရှိရင်ကိုယ့်ရဲ့ရှေ့ကဆရာသမားတွေကတုတ်တလူတွေနေစောက်တည်တယ်ကိုကလိုက်စောက်တည်တယ်ငါတခါတည်းတနေ့တနေ့ဆွန့်ခံတယ်ဆွန့်ခံကပြန်ရောက်တနေ့တစ်ထပ်ဖုံးပေးတဲ့အခါမှာကဲဆွန့်လုပ်ကိုတလုံးချင်းလျှော့လျှော့လျှော့ နောက်ဆုံးကြောဆွန့်လုပ်လေးငါးလုံးလောက်ကိုရေလေးနဲ့ဖြောပြီးဖုံးပေးတာအဲ့တော့ဆရာသမားတွေကလည်းဒီလိုကျင့်တဲ့အခါကျတော့ကိုယ်ကလည်းလိုက်ပြီးကျင့်တာပေါ့အဲ့တော့ဒုတင်နေဆိုလို့ရှိရင်မကျင့်ဘူးတဲ့ဒုတင်ကတိတ်မရှိဘူးဒုတင်နေဆိုလို့ရှိရင်ဒုတင်73မျိုးအဲ့ဒါမျိုးတွေတခါတည်းနေသေးစီဒုတင်တခါတည်းညမိတ်ဖဲတွေနဲ့အဲ့ဒီမှာဟောဒီဒီဆရာတော်ကြီးတပါးမင်းမျိုးဘက်မှာကျင့်နေတဲ့ဆရာတော်ကြီးတပါးထံသွားတဲ့ခါကျတော့အဲ့ဒီမှာ သူတို့ကမလျောင်းတဲ့ဒုတင်တွေနဲ့နေတဲ့အခါကျတော့ဩငါတက်တက်မှာအဲ့ဒီဒုတင်ငါကြံသေးတယ်ငါမကျင့်ဘူးသေးဘူးအဲ့တော့ငါအဲ့ဒီဒုတင်ကျင့်အောင်မယ်ဆိုပြီးအဲ့မဲ့ဒုတင်ကျင့်တရက်နှစ်ရက်ပါပဲတရက်နှစ်ရက်နှစ်ရက်လောက်တွင်ကတော့ဟာကြောကြီးချခြင်းနဲ့လှဲခြင်းနဲ့အရန်ဖြစ်တာပေါ့နောက်ကျတော့တရက်နှစ်ရက်ကနေကြောပြီးတော့ကျင့်လဲကျင့်လိုက်ရော နောက်ကျတော့ဩတက်တက်လုံးမိတ်လဲရပြီဟောဖြစ်သွားတာနော်အဲ့ဒါဘာလဲဆိုတော့အခုပြောတယ်မိတ်ကောင်းဆွေကောင်းရှိလို့ မိကောင်းဆွေကောင်းဆရာကောင်းသမားကောင်းတွေကသူတို့ကရှေ့ကနေမှဒီလိုလမ်းပြပြီးတော့သူတို့ကသူတို့လည်းတနေ့တစ်ထပ်လေးပဲဖုံးပေးတယ်ဆိုတော့ကိုကလည်းတနေ့တစ်ထပ်ဖုံးပေးတာသူတို့ကတခါတည်းလွင်ဒီကောင်မှထိုင်းတဲ့ဒုတင်ဆောက်တည်တယ်ဆိုကိုလည်းလွင်ဒီကောင်မှကျင့်ပြစ်တယ်။အော်ဒုက္ခမှုဒုတင်တစ်ပင်အောက်မှာကျင့်တယ်ဆိုကိုလည်းလိုက်ကျင့်တယ်။ဒါကြောင့်မို့အဲ့ဒီလိုစကားကောင်းနေတဲ့အဆုံးအမကောင်းတွေကိုလည်းဦးဇင်းတို့ဒကာဒကမတွေအတ္တာဒီကိုလည်းပဲမိမိတို့အမြဲတမ်းနာယူရတယ်ကျင့်သုံးရတယ် အဲ့လိုနာယူကျင့်သုံးတဲ့အခါကျတော့မှကိုယ်ကလည်းသီလသမာဓိပညာအခန့်အားကောင်းတဲ့ပုဂ္ဂိုလ်နော်ကိုကလည်းတကယ်အဆုံးမလိုက်ချင်တဲ့ပုံကိုဆိုရင်အဲ့ဒါတွေလိုက်ပြီးတော့ကိုကျင့်သုံးရတာကိုကကိုကကြည်နူးနေတာအဲဒရာအားနေတဲ့ပုံကိုဆိုရင်တော့မရဘူးပေါ့ဒရာအားနေတဲ့ပုံကိုဆိုရင်တော့အခုပြောသလိုပဲအာသူကသူဒါကြီးကတော့ဟိုလိုပါကွာဒီလိုပါကွာအเจ้าနေမျိုးစုံပြပြီးကျင့်နေမှာမဟုတ်ဘူးဒါပေမဲ့ကိုကတကယ်တရားလိုချင်လားတရားလိုချင်ရင်တော့ နံပါတ်3ဖြစ်တဲ့အဲ့ဒီလိုစိတ်ငြိမ်းမှုနဲ့ပတ်သက်တဲ့ဇကားတွေနော်တင့်တယ်မှုတွေရောင်ရဲမှုတွေနော်အဲ့ဒါမျိုးတွေနဲ့ပတ်သက်တဲ့ဇကားတွေသီလနဲ့ပတ်သက်တမာတိနဲ့ပတ်သက်လို့ပညာနဲ့ပတ်သက်လို့ဆုံးမတဲ့အဆုံးအမမျိုးတွေဇကားမျိုးတွေကိုဥစ္စံတော်ဒကာဒကမတွေအမြဲတမ်းနာယူရမယ်အခုဘယ်နှချက်ပြီးပြီလဲ၃ချက်နံပါတ်1မိကောင်းဆွေကောင်းနံပါတ်2 ကိုကျင့်သီလနော်နံပါတ်3ကောင်းမြတ်သောစကားတဲ့နော်နံပါတ်4တဲ့နော်ဝီရိယနံပါတ်4ဝီရိယဝီရိယနဲ့ပတ်သက်လို့လဲကိုယ့်ရဲ့စိတ်မှာအကုသိုလ်တရားတွေလွှမ်းမိုးခံရတဲ့အခါဖြစ်လာတဲ့အခါတွေမှာအဲ့ဒီအကုသိုလ်တွေကိုပြန်ပြီးတိုက်ထုတ်နိုင်အောင်စိတ်ကိုပြန်မွေးနေပါတယ် အချို့လေးကတွဲပြီးတွဲနေတာပဲဟာဟိုလူဒေါသဖြစ်လိုက်ဒီလူဒေါသဖြစ်လိုက်အဲတချို့တလေကဘလောက်ထိပြောရဆိုရခက်လဲဆိုတော့မေးလဲမေးသေးတယ်မေးခွန်းကိုလေအရှင်ဘုရားတဲ့တပည့်တော်ကစိတ်ထဲမှာအမြဲတမ်းဒေါသဖြစ်တယ်တဲ့အမြဲတမ်းဒေါသဖြစ်နေတာဘယ်လိုလုပ်ရမှာတော့တဲ့ဘယ်လိုလုပ်ရမှာတော့ဆိုတော့ဒေါသဖြစ်နေမှာတော့မေတ္တာပဲနန္ဒပွားပေါ့မေတ္တာပွားမှာဒေါသဆိုတာငြိမ့်တာ မေတ္တာမပို့ဟာတပည့်တော်အဲ့မုန်းတဲ့လူကြီးတပည့်တော်မပို့နိုင်ဘူးတဲ့သူကအဲ့တော့မုန်းတဲ့လူကြီးမပို့နိုင်ဘူးဆိုတော့အဲ့တော့ကိုကကိုစိတ်ကိုတကယ်ချမ်းသာခြင်းတော့မုန်းတဲ့လူလည်းပို့ရမှာပဲချစ်တဲ့လူလည်းပို့ရမှာပဲလေကိုစိတ်ကိုကိုကိုကိုချမ်းသာခြင်းလားကိုစိတ်ကိုငြိမ်းအေးခြင်းလားကိုကပြန်သုံးသပ်မှာနော်ကိုကငြိမ်းအေးခြင်းပါတယ်ချမ်းသာခြင်းပါတယ်လည်းပြောသေးတယ်အခုပြောတယ်ကိုကိုကိုလည်း မဆုံးပါဘူးဆိုရင်ဒါကိလေသာဒေါသဆိုတာအလွန်မိုးခံနေရတာလေဗျာပါဒဝိတ္တတွေနှိမ့်ဆက်ခံနေရဟုတ်တယ်မဟုတ်လားကာမဝိတ္တတွေဗျာပါဒဝိတ္တဝိဟိန္ဒဝိတ္တဆိုတဲ့ဒီဝိတ္တတွေနှိမ့်ဆက်ခံနေရသမျှစိတ်ဟာမချမ်းသာဘူးစိတ်ဆင်းရဲနေရမယ်တောကဖြစ်နေရမယ်ဆိုတော့ကိုကိုကိုစိတ်ချမ်းသာခြင်းပါတယ်ဆိုရင်ကတော့ဩကောင်းတဲ့အကြောင်းလေးတွေရှားပြီးစဉ်းစားပြီးတော့အဲ့ဒီဒေါသဖြစ်เสียအကြောင်းကိုပယ်ထုတ်နိုင်အောင်ပဲဝီရိယနဲ့ကြိုးစားရပါ နော်ရှေ့စိတ်ကအကုသိုလ်စိတ်ကိုတွဲမိတယ်ဒေါသဖြစ်တဲ့အကြောင်းတွဲမိတယ်ဆိုနောက်ကစိတ်ကမတွဲနဲ့ဘာလို့အဲ့ဒီအတွေးကကိုယ်ကိုနှိပ်စက်တာနော်အဲ့ဒီအတွေးတွေကပဲဖြစ်ပြီးသားတွေကအကုန်ဖြစ်ခဲ့ပြီးပြီကိုယ်ဆဲတဲ့လူကလည်းဆဲပြီးတာကအဲ့မှာနားကနေကြားပြီးပျောက်သွားပြီအဲ့ဒါကဘယ်ကလာသိကိုယ်စိတ်ထဲကသွားသိနေတာအဲ့ဒါယူဥပါဒံဆွဲတာ तू ကငါ့ကိုဆဲဘူးတယ် तू ကငါ့ကိုဒုက္ခပေးဘူးတယ်ဆိုပြီးတော့ဆွဲထတာတကယ်တမ်းကတော့ဆဲပြီးသားတွေပြောပြီးသားတွေက အဲ့ဒီယုတ်တရားနာတရားတွေကအကုန်လုံးဖြစ်ပြီးအကုန်လုံးပြတ်သွားပြီးဘာမှမရှိတော့ဘူးတဲ့အဲ့ဒီဘာမှမရှိတော့တဲ့ဟာကြီးကိုကိုကသွားပြီးစွဲလန်းပြီးတော့ဒီလူကတော့ငါ့ကိုဒီလိုဆဲဖို့တယ်ငါ့ကိုဒီလိုလုပ်ဖို့တယ်ငါ့ကိုဒီလိုပြောဖို့တယ်ဆိုပြီးတော့ကိုယ်စိတ်ကြီးကအဲ့ဒါကိုသွားပြီးတော့သိမ့်ပိုက်ထားတာအဲ့ဒီအတွေးကကိုယ့်ကိုနှိပ်စက်တာဒါကြောင့်မို့အဲ့ဒီအတွေးတွေကိုလည်းဖယ်ရှားပြီးတော့အဲ့ဒီမှာရှေ့ကစိတ်ကတွေးမိရင်နောက်ကစိတ်ကမတွေးဖြစ်အောင် ကြိုးစားတာအဲ့ဒါဝီရိယပဲ အကုသိုလ်တရားဖြစ်လာရင် နောက်ကကုသိုလ်တရားနဲ့အစားထိုးနိုင်အောင်လုပ်တာဝီရိယပဲနောက်ပြီးတော့ဒီထက်မြင့်တဲ့ဝီရိယတွေဆိုရင်လည်းပဲအခုပြောသလိုပေါ့တခါတည်းမတရားဖို့တရားနိဗ္ဗာန်တိမရမချင်းအယိုးကြေကြေအရေခန့်ခန့်ငါလုံမယ်ဆိုတဲ့ဟာဒီအဲ့ဒါဝီရိယပဲနော်လုံလကြိုးကုပ်အထုတ်တယ်လုံလကြိုးကုပ်အထုတ်တယ်လို့မြတ်စွာဘုရားတဲ့ မြတ်စွာဘုရားပြောပါတယ်ဘလို့ဟာမျိုးကိုလုံးလကြိုးကုပ်အထုတ်တယ်လို့ပြောပါလေမြတ်စွာဘုရားလို့အရှင်မောကလန်ကမြတ်စွာဘုရားမေးတော့ခြေသားတဲ့အသွေးကျွင်ကျွင်အသားကျွင်ကျွင်အရိုးပဲကြံကြံအရေပဲခန့်ခန့်မလျှော့သောဇွဲလုံးလဝီရိယနဲ့ငါလိုချင်တဲ့မတရားဖို့တရားမရသမျှကြိုးစားမယ်ဆိုတဲ့ဟာကိုအဲ့ဒါကိုပြောတာလုံးလကြိုးကုပ်အထုတ်တဲ့ဝီရိယဆိုတာနော် မယာမချင်းမဖြစ်မနေလုံမယ်ဆိုတဲ့ဝီရိယကိုပြောတာတဲ့အဲ့ဒီလိုဝီရိယမျိုးလဲจิตသားမေဂိယတဲ့မင်းရဲ့တန်တံမှာအဲ့ဒါမျိုးရှိလားမင်းသုံးတတ်တယ်အဲ့ဒီလိုရှိမှသာရင် မတရားဖို့တရားဆိုတာရမှာပဲရသော်ဗျာဝီရိယနဲ့ပတ်သက်လို့เนาะအဲ့ဒီကနေပြီးတော့ပညာเนาะကိုကမတရားဖို့တရားလိုချင်ပါတယ်ဆိုတဲ့ပုဂ္ဂိုလ်က အခုပြောသလိုပဲယုတ်တရားနံတရားကို ပိုင်းခြားနိုင်တဲ့ပညာတော်မှ မရှိသေးရင်မရပြန်ဘူးမတရားဖို့တရားလိုချင်တဲ့တရားဓမ္မသည်ဒါကတော့ယုတ်ဒါကတော့နံဆိုပြီးတော့ပိုင်းခြားသိနိုင်တဲ့ဉာဏ်ပညာရှိရမယ်အဲ့ဒါကိုအမောဟလို့ပြောတယ်လောဘရဲ့ဒေါသရဲ့မောဟရဲ့ပထမဟိတ်6ပါးရှိတယ်နော် ဟေတုပစ္စယောဟိတ်6ပါးလောဘဟိတ်ဒေါသဟိတ်မောဟဟိတ်ဟိုဘက်ကအာလောဘအာဒေါသအာမောဟအဲ့တော့လောဘရဲ့ဒေါသရဲ့မောဟရဲ့ကတတ္တဝါတိုင်းမှာရှိတယ်အကုသိုလ်တရားအာလောဘအာဒေါသအာလောဘဆိုတဲ့ပေကံလှူဒန်းခြင်းနဲ့စိတ်အာဒေါသဆိုတဲ့မေတ္တာအာမောဟဆိုတဲ့ဉာဏ်ပညာ အဲ့ဒီဒီဘက်ကအကောင်၃မျိုးထဲမှာအဲ့ဒီအမောဟဆိုတဲ့ဉာဏ်ပညာမရှိရင်အဲ့ဒီပုဂ္ဂိုလ်ကိုဒွိဟိတ်လို့ခေါ်တာအလအဒောအလောဘနဲ့အဒေါသရှိတယ်ဒါပေမဲ့အမောဟဆိုတဲ့ဉာဏ်ပညာမရှိရင်အဲ့ဒီပုဂ္ဂိုလ်ဒီမက်ဖို့မရလို့အဲ့ဒါဒွိဟိတ်ပုဂ္ဂိုလ်လို့ပြောတာတိဟိတ်ပုဂ္ဂိုလ်မှမက်ဖို့ရတယ်တိဟိတ်ပုဂ္ဂိုလ်ဆိုတာဒီနေရာမှာဉာဏ်ပညာဆိုတာဘာကိုသုံးတာလဲဘာကိုပြောတာလဲဆိုရင် ဉာဏ်ပညာဆိုတာယုတ်နံဓမ္မကို သိနိုင်တဲ့ပညာကိုပြောတာအဲ့တော့တမာဒိဋ္ဌိအယူမှန်အောင်ဦးဇင်းတို့မက္ကင်ရှစ်ပါးထဲမှာသီလမက္ကင်တမာဓိမက္ကင်ပညာမက္ကင် ဆိုပြီးတော့ခွဲခဲ့တယ်နော်ခွဲခဲ့တဲ့ထဲမှာတမာဒိဋ္ဌိတမာသင်္ကပ္ပအဲ့ဒီထဲမှာတမာဒိဋ္ဌိဆိုတဲ့အယူမှန်အော်ဒီခန္ဓာကိုယ်ရဲ့ရုပ်သဘောတွေဟာသူ့သဘောသူဖောက်ပြန်ပြောင်းလဲနေတဲ့ရုပ်သဘောတွေဟာ ဒီရုပ်သဘောပဲရှိပါလားနာမ်ကလည်းသူ့အတူဖောက်ပြန်ပြောင်းလဲနေတာပဲအဲနာမ်ကလည်းရုပ်ဖောက်ပြန်လို့နာမ်လည်းပြောင်းညွတ်တဲ့သဘောတွေပဲရှိတယ်လို့ရုပ်နဲ့နာမ်ရဲ့အပေါ်မှာခွဲခြားပြီးသိနိုင်အောင်ပညာကြီးရုပ်ပညာရုပ်ကတော့လူတိုင်းသိတယ်လေဒါကြီးကတော့အော်ယောက်ျားဒါကတော့မိန်းမဒါကတော့သားသမီးဒါလူတိုင်းသိတဲ့အသည့်အဲ့ဒီပညာတိန်ထပစ်တော်ရတယ်ပညာကိုခွာပြီးတော့မှအဲ့ဒီမှာပရမတ်ကိုပိုင်းခြားပြီးတော့ဒါကတော့ရုပ်လို့ဒါကတော့နာမ်လို့ သိနိုင်တဲ့ဉာဏ်ပညာရှိရမယ်တဲ့ဒါကြီးဒီခန္ဓာကိုယ်ကြီးဟာဒိဋ္ဌိကိုဖြုတ်ပြီးတော့ဩငါ့ကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးခန္ဓာကိုဉာဏ်နဲ့ခွာဒီခန္ဓာကိုယ်ကြီးဟာငါ့ကိုမဟုတ်ငါဥစ္စာမဟုတ်တာအမှန်မြင်အမှန်သိတာကိုတမ္မာဒိဋ္ဌိငါကိုငါဟာငါဥစ္စာလို့စွဲလန်းတာဒီမိစ္ဆာဒိဋ္ဌိအဲ့ဒီတမ္မာဒိဋ္ဌိဆိုတဲ့အယူမှန်ကန်အောင်စင်ကြယ်အောင်သုံးသပ်စင်ကြင်နိုင်တဲ့ဉာဏ် ယုတ်ဓမ္မနန္ဓမ္မတွေအပေါ်မှာဆင်ခြင်နိုင်တဲ့ဉာဏ်သည်အဲ့ဒါပညာအဲ့တော့ချက်သာတဲ့မင်းတရားကိုလိုချင်ပါတယ်မတရားကိုလိုချင်ပါတယ်တကယ်အထုတ်ချင်ပါတယ်တကယ်တရားရချင်ပါတယ်ဆိုရင်တော့ချက်သာအဲ့ဒီ၅မျိုးကိုမင်းအရင်ဆုံးပြည့်စုံအောင်လုပ်ရမယ်ကဲအဲ့ဒီ၅မျိုးကိုနံပါတ်1ပြန်ပြီးတော့မှတ်လိုက်ပါမိကောင်း ဆွေကောင်းနံပါတ်1ကနော်နံပါတ်1ကကိုချင်းသီလသီလတရားနဲ့ပြည့်စုံရမယ်နံပါတ်1မိကောင်းဆွေကောင်းရှိရမယ်နံပါတ်2ကိုချင်းသီလနဲ့ပြည့်စုံရမယ်နံပါတ်3စကားကောင်းတွေကိုကြားနာရမယ်အလိုနဲ့မှုနဲ့စတဲ့စကားတွေတင့်တယ်မှုနဲ့စတဲ့စကားတွေရောင်ရဲမှုနဲ့စတဲ့စကားတွေစိတ်ငြိမ်မှုနဲ့စတဲ့စကားတွေ သီလသမာဓိပညာဆိုတဲ့အပိုင်းနေနဲ့ပြောတာတွေဆိုတာတွေဆုံးမတာတွေအဲ့ဒီစကားမျိုးတွေကိုလည်းအမြဲတမ်းနာယူရမယ်နော်နံပါတ်3နံပါတ်4ကပါလဲဝီရိယလုံးလဝီရိယရှိရမယ်အကုသိုလ်စိတ်တွေအလွှမ်းမိုးခံရရင်အဲ့ဒီအကုသိုလ်ကိုပယ်ရှားနိုင်အောင်ကြိုးစားကြိုးစားပြီးတော့အထောက်တာဝီရိယနောက်ပြီးတော့ရည်ရွယ်ချက်ကြီးကြီးနဲ့မက်ဖို့ရအောင်တိလုပ်မယ်ဆိုတဲ့ ပြင်းထန်တဲ့ဝီရိယအဲ့ဒီဝီရိယလည်းရှိရမယ်နောက်ပြီးတော့ယုတ်ဓမ္မနန္ဓမ္မတွေကို ပိုင်းခြားသိနိုင်တဲ့ဉာဏ်ပညာရှိရမယ်အဲ့ဒီ၅မျိုးရှိရင်မင်းတရားအထုတ်လို့ရပြီချက်သားအဲ့ဒီ၅မျိုးဆိုတာလဲနောက်ဆုံးတော့ချက်သားမိတ်ကောင်းဆွေကောင်းဆိုတဲ့ဆရာကောင်းသမားကောင်းဟာနံပါတ်1အရေးကြီးဆုံးပါ အဲ့ဒီဆရာကောင်းတမားကောင်းနဲ့မင်းတို့ရလိုက်ပြီဟဲ့ပြည့်စုံလိုက်ပြီဟဲ့ဆိုရင်ချစ်သားမင်းတိလာနဲ့လည်းပြည့်စုံပါပဲတရားကောင်းတွေစကားကောင်းတွေကိုလည်းမင်းအမြဲမပြတ်နိုင်ခွင့်ရမှာပဲဝိရိယတွေနဲ့လည်းအာထုတ်တတ်သွားမယ်ပညာတွေလည်းရမယ်တဲ့အဲ့ဒီ၅မျိုးထဲမှာအရေးအကြီးဆုံးကဘာလဲလို့ပြောရင်မိတ်ကောင်းဆွေကောင်းတနည်းပြောရင် ဆရာကောင်းတမားကောင်းဟာချက်သားအရေးကြီးဆုံးပါတဲ့အဲ့ဒီတရား၅ပါးကို တရားအမထုတ်ခင်မှာအရင်ဆုံးမင်းရဲ့တန်တမ်းမှာပြည့်အောင်လုပ်ရမယ်ဦးဇင်းတို့တရားဓမ္မတွေအခုတရား၅မျိုးကိုယ်မှာပြည့်ပြီလားကိုယ့်ရဲ့စိတ်တွေဘလောက်ရှိလဲပြန်သုံးသပ်မယ်နော်ဝိရိယအားဖြင့်လဲငါတို့ကတော့အသေးတိုက်ယုံတော့ဆိုတော်ပါပြီဆိုရင်တော့အသေးတိုက်ယုံမယ် ငါဒီဘဝကိုသောတာပတ္တိမက်ကိုရအောင်ကိုငါလုပ်မယ်ဆိုရင်တော့သောတာပန်ဖြစ်မှာပဲနော်ဒါကြောင့်မို့တထောင်းသားကလည်းဘယ်တော့မှသူက ရှင်မြန်ဖြစ်ဖို့စိတ်မကူးဘူးတဲ့သူကနော်တထောင်းသားကသူကသူခွက်တစ်လုံးနဲ့သူကတောင်းစားဖို့ပဲတဲ့ဒါကြောင့်မို့ပါရမီဘုံကနဲရင်လည်းပဲနဲတဲ့ပုဂ္ဂိုလ်ကလည်းမက်ဖို့နိဗ္ဗာန်ဘယ်တော့မှသူကဆူတောင်းကြမှာမဟုတ်ဘူးတဲ့နော်အဲ့ဒါကြောင့်မို့ကိုကပါရမီနဲတဲ့ထက်မပါအောင်တော့ နိဗ္ဗာန်ရအောင်ဆုတာတောင်းတာမရရရပေါ့ဘယ်တတ်နိုင်မလဲဟုတ်တယ်မလားလှုပ်တာတော့လှုပ်ရမှာလေစကြရဲမှာတော်ပါပြီငါတော့အသေးတက်ရင်တော်ပါပြီတော်ပါပြီကွာငါတို့ကတော့နောက်ဘဝနတ်ပြည်လေးရောက်ရုံဆိုရင်ဒါနာလေးလောက်နဲ့တင်းဒိန်နေမယ်သီလာလေးလောက်နဲ့တင်းဒိန်နေမယ်ဟုတ်တယ်မို့လားအဲ့ဒီလောက်နဲ့မတင်းတိန်နဲ့လို့ပြောတာမလှုပ်တဲ့လူနဲ့စာရင်တော့ဒါလှုပ်တာပဲဝမ်းသာရတာပေါ့နော်ဒါနာလေးပြုနေဩနောက်ဘဝသူ့အတွက် ဒါအထောက်ပံ့နေရမယ်သီလာလေးစောက်တည်နေဩသူ့အတွက်အထောက်ပံ့နေရမယ်ဒီလိုတော့ပြောရတာပေါ့ဒါပေမဲ့ဘယ်တရားဖို့တရားကိုမလုပ်တဲ့အခါကျတော့ဦးဇင်းတို့ကတော့အားမရဘူးပေါ့ဒါကြောင့်မို့ကိုယ့်ရဲ့ရည်ရွယ်ချက်ပန်းနိုင်ဆိုတာလည်းပဲမြင့်မြတ်တဲ့ပန်းနိုင်တစ်ခုကိုမှရည်မှန်းပြီးတော့ရည်ရွယ်ချက်နဲ့အဲ့လိုလုပ်ရမယ်တဲ့အဲ့ဒါကိုမြတ်စွာဘုရားကအဲ့ဒီ၅မျိုးကိုအခြေခံပြီးမှ၅မျိုးနဲ့ပြည့်စုံပြီးမှဟိုဘက်မှာနောက်ထပ်၄မျိုးကိုချက်သားမင်းပွားစံ အဲ့ဒီလေးမျိုးပွားခိုင်းတာကတော့ဒီကာမဂုဏ်အာယုန်နေအတွေးများလာလို့ရှိရင်ကိုယ့်ရဲ့စိတ်ကနော်အခုမေဂိယယဟန်ကြည့်လေတရတော်ဥယျာဉ်ကြီးတဲ့တယောက်ထဲငုတ်တုတ်ထိုင်ပြီးတော့သင်္ကန်းခေါင်းမှုခြုံတရားမှတ်တာတရားမှတ်လိုက်တဲ့အချိန်မှာသူ့ရဲ့စိတ်မှာပေါ်လာတာကဘာလဲကိလေသာအာယုန်ကာမဂုဏ်တွေကိလေသာအာယုန်ကာမဂုဏ်တွေပေါ်နေတော့အဲ့ဒါကြီးကိုဒီတိုင်းသွားပြီးတော့ လုံးလုံးမရဘူးတဲ့ဒါကြောင့်မို့မြတ်စွာဘုရားจิตသားမင်းရဲ့စိတ်တန်ဓမ္မာအဲ့လိုကိလေသာအာယုံကာမဂုဏ်တွေပေါ်လာတဲ့အခါကျတော့မင်းအတုပကမ္မထံကိုမင်းအဲ့ဒီချိန်ပွားမှရတော့မှာကိလေသာအာယုံတွေက ကိုယ့်ရဲ့စိတ်ကိုကာမဝိတ္တတွေကအယံကြီးလွှမ်းမိုးခံထားရတဲ့အချိန်မှာဦးဇင်းတို့ဒကာဓမ္မတွေအတုပမရှုရင်မနိုင်တော့ဘူးစိတ်ကနော် အာနာပါနာဝင်လေထွက်လေကမ္မထာနေမှတ်မှတ်ဘလောက်မှတ်မှတ်မှတ်ပြီးရင်ပြီးတိုင်းအဲ့ကိလေသာအာယုံကပြန်ပေါ်လာအဲ့ဒါကြောင့်မို့ကိလေသာအာယုံကိုနိုင်ဖို့ရာအတွက်ဆိုရင်မြတ်စွာဘုရားကမင်းအတုပကမ္မထာကိုပြန်ဆင်ញင်ပြလိုက်အဲ့ဒီချိန်အတုပကမ္မထာကိုဆင်ញင်လိုက်တဲ့အခါကျတော့ဩဒီခန္ဓာကိုယ်ကြီးဟာမျက်စိပေါက်တယ်နှာခေါင်းပေါက်တယ်ရှားပေါက်ကိုယ်ပေါက်ဓာရတရားနဲ့ယိုသည်များစီးသည်များ ကျင်ကြီးတွေကျင်ငယ်တွေချွဲတွေပြည်တွေတလိပ်တွေနှက်တွေအော်ဒီခန္ဓာကိုယ်ကြီးတစ်ခုလုံးကယိုသမျှထွက်သမျှပေါက်သမျှကြသမျှဟာယွန်စရာတွေကြီးပဲဘာတစ်ခုမှနှစ်သက်စရာလည်းမရှိဘူးဘာတစ်ခုမှตาရစရာလည်းမရှိပါလားမသေးခင်တောင်မှဒီခန္ဓာကိုယ်ကြီးခုရေမိုးချိုးတခါတည်းမနှမိုးလင်းတာနဲ့တခါတည်းလူတွေ့မခံအောင်တခါတည်းရေကြိုးကအိမ်သားကိုပြေးရတယ်နော် ဘာလို့လဲဆိုမျက်စိပေါက်ကနှာခေါင်းပေါက်ကဓွားသားပေါက်တွေကယွန်သမျှထွက်သမျှတွေသူများမြင်ရင်ယွန်တရားကြီးဖြစ်လို့ကိုကိုကိုတောင်မှယွန်တရားကြီးအဲ့ဒါကြောင့်မို့ဒီခန္ဓာကိုယ်ကြီးကဩယွန်တရားကြီးဆက်ဆုပ်เสียကြီးပါလားဆိုပြီးတော့မြင်အောင်ကြည့်တယ်အဲ့ဒါတွေကိုမမြင်တဲ့အခါကျတော့ရေမိုးချုပ်တဏခါလေးဖိလိမ့်ပြီးတော့တခါတည်းပြင်ဆင်ထားတော့ဒီပေါ်မှာအတုပကိုသူဘလို့ပြန်ထင်နေတာအတုပလို့အမှန်မမြင်ဘူးတဲ့ဘာလို့လဲအဝိဇ္ဇာအမှောင်ဖုံးထားလို့ အဲ့ဒါကိုသူ့ဘလို့ထင်ပြီးတော့အဲ့ဒါကိုตาရပွဲလို့ထင်တယ်တင့်တယ်ပွဲလို့ထင်တယ်နှစ်သက်ပွဲလို့ထင်တယ်ကိုယ့်ရဲ့စိတ်ထဲမှာအဲ့ဒီตาရပွဲနှစ်သက်ပွဲလို့ထင်နေတဲ့အခါကျတော့အဲ့ဒီအတုပါကိုအတုပါမှမသိတော့သူ့ဘလို့ထင်တယ်တဲ့ထင်လို့အဲ့ဒီမှာတဏှာတွေဖြစ်ကြတယ်မာနတွေဖြစ်ကြတယ်ဒိဋ္ဌိတွေဖြစ်ကြတယ်တဏှာမာနဒိဋ္ဌိတွေကတ်ကုန်ပြီတဲ့နော်အကုသိုလ်တရားတွေလွှမ်းမိုးခံရတယ် နော်တာယာဝဲလေးလို့ဖြစ်လာပြီတာယာဝဲလို့လို့ထင်ပြီအဲ့ဒါကြောင့်မို့ချက်သားတဲ့အဲ့ဒီလိုကာမဝိတ္တတွေလွှမ်းမိုးတဲ့အခါကျတော့မင်းရဲ့စိတ်မှာအတုပဘာဝနာတွေကိုပွားစမ်းပါ။အော်ဒီခန္ဓာကိုယ်ကြီးကပုတ်ရမယ်သဘောကြီးပွားရမယ်သဘောကြီးပိုးတွေထွားမယ်သဘောကြီးလောက်တွေစားရမယ်သဘောကြီးယွန်တရားကြီးပါလားဆက်ဆုပ်စရာကြီးပါလားအော်ဒီခန္ဓာကိုယ်ကြီးဟာဘာမှအနှစ်သာရမရှိတဲ့ခန္ဓာကြီးပါလား သေပြီးတော့တရက်နေ့ရက်သုံးရက်လောက်များထားရင်မျက်စိပေါက်နှာခေါင်းပေါက်ပါးစပ်ပေါက်ဗိုက်တွေကနေမှတခါတဲ့ပိုးကောင်းနေတန်ကောင်းနေလောက်ကောင်းနေနေဦးကြဲကြဲတာဒီတိုင်းသာပြက်ထားသုံးလေးရက်တော့ဖူးရောင်ပြီးတော့ပုတ်ပွားပြီးတော့တခါတည်းတဖြည်းဖြည်းတဖြည်းဖြည်းနဲ့လောက်တွေကြာပြီးပိုးတွေစားတဲ့ဖြစ်လာမဲ့ခန္ဓာကြီးဘသူခန္ဓာဖြစ်ဖြစ်ဒီတိုင်းပြက်ထားလိုက်ရင်အဲ့ဒီလိုအပုတ်ကြီးအပွားကြီးဖြစ်နေတဲ့ခန္ဓာကြီးကို နေ့စဉ်တုတ်သင်နေရတာပြုပြင်နေရတာဆင်းကြောနေရတာအဲ့ဒီအာဘဒူဘာအပုတ်ကောင်းကြီးကိုအပုတ်လို့မသိလို့အဲ့ဒီပေါ်မှာတွေ့တာတာယာကတွေဖြစ်ကြတာအဲ့ဒီအာတုဘကမ္မထံကိုပွားရင်အဲ့ဒီရာဂကိုနိုင်နေချစ်တာနော်စွမ်းမဲမှုရာဂတရားကိုမင်းနိုင်ခြင်းရင်အဲ့ဒီကာမဝိတ္တတွေကိုမင်းပယ်ရှားခြင်းရင်ကတော့ ရှေတာမင်းရဲ့စိတ်မှာကာမဝိတ္တအဖြစ်များရင်တော့မင်းအဲ့ဒီအတုဝကမ္မထံကိုယ်သာဆင်ញင် သုံးသပ်ပြီးတော့နေသားမှာကာမဝိတ္တနောက်ပြီးတော့ဗျာပါရဝိတ္တတွေမင်းဖြစ်တယ်မဟုတ်လားတဲ့ဗျာပါရဝိတ္တတွေဟိုမှာဖြစ်နေပြီလေဒေါသတွေဖြစ်နေတာဟိုဟာမကျင်တတ်လိုက်ဒီဟာမကျင်တတ်လိုက် အဲ့ဒီလိုဒေါသတွေမင်းရဲ့စိတ်တဏ္ဍာမှာဖြစ်နေရင်အဲ့ဒီဒေါသကိုပယ်ရှားကြောင်းဖြစ်တဲ့မေတ္တာကမ္မထံကိုကျင့်သမ်းပါသူကမ္မထံနဲ့သူနော်ကိုယ့်ရဲ့စိတ်တဏ္ဍာမှာဥဒ္ဒနောတရားဓမ္မတွေကတရားထိုင်ကနာနီးဒါမှမဟုတ်နေ့စဉ်နေတဲ့ဘဝမှာဒီကိလေသာအာယုန်တွေက အဖြစ်များနေသလားဒါမှမဟုတ်ကိုယ်စိတ်ကဒေါသကြီးတတ်တဲ့ပုဂ္ဂိုလ်မျိုးဟိုမကျေနပ်လိုက်ဒီမကျေနပ်လိုက်နဲ့ ဒေါသတရားတွေကအဖြစ်များနေလားဟောကိုယ့်ရဲ့စိတ်ကဒေါသပဲဟိုဟာမကျင်တတ်လိုက်ဒေါသဖြစ်တာဒီဟာလေးမကျင်တတ်လိုက်ဘာလို့လဲဆိုတော့စိတ်တူတတ်တဲ့လူကထက်ကလေးဆိုရင် तू ကအများအားစိတ်တူတာအဲ့ဒါကလည်းအလေးအကျင့်နော်အလေးအကျင့်တွေကဒီဘဝမှာစိတ်တူတတ်တဲ့အလေးအကျင့်တွေပါရင်နောက်ဘဝတွေလည်းပါတာပဲဒီဘဝမှာကြောက်တတ်တဲ့အလေးအကျင့်တွေပါရင်နောက်ဘဝတွေလည်းကြောက်တတ်တာပဲဒါကြောင့်မို့ဘုရားရှင်ကလက်ထက်တော်အခါတုန်းက ဝက်ကလေးတကောင် အော်ယဟန်တော်လေးတစ်ပါးကသူကအဲ့ဒီမှာတခါတည်းဖြတ်ကလေးဖြတ်ကလေးသူဟိုဟာကြောက်ဒီဟာကြောက်အဲ့ဒီကြောက်လန့်စိတ်တွေအများရန်ဖြစ်တော့အံ့ဩလိုက်တာဒီပုဂ္ဂိုလ်နေရာတိုင်းသိရွက်ကြွေသံကြားလေသူ့မှာကြောက်နေတာလန့်နေတာပဲဆိုပြီးတော့အဲ့ဒီမှာပြောတော့မြတ်စွာဘုရားခြေသားတဲ့အဲ့ဒီယဟန်ကအရင်ဘဝတုန်းကငါနဲ့အတူတူဝက်ဖြစ်ခဲ့ဘူးသေးတယ်အဲ့တော့ငါတို့ညီကိုဝက်လေးနှစ်ကောင်တဲ့ဝက်လေးနှစ်ကောင်ကို အမျိုးသမီးတယောက်ကအဲ့ဒီမှာငါတို့ကိုသားသားနဲ့ဆိုပြီးကြွေးမွေးအဲ့လိုစောက်ရှောက်နေတာချမ်းချမ်းသာသာနဲ့နေရာရင်းနဲ့တရေကြတော့အကြသမားတွေကရောက်လာပြီးတော့အဲ့ဒီမှာတွေတခါတည်းအခွားကြီးတွေကိုလာပြီးတော့ဝက်လေးနှစ်ကောင်ကိုရောင်းခိုင်းတာမလဲမရောင်းနိုင်ပါဘူးဒါငါသားလေးတွေငါမွေးထတာလို့ပြောတော့အဲ့ဒီမှာတွေသူတို့ကသူ့ကိုဒီတိုင်းဝယ်ရင်တော့ရမှာမဟုတ်ဘူးကွာဒီဖွားကြီးတော့ငါတို့ချော့ပြီးအရက်တိုက်ရအောင်ဆိုပြီးတော့အဲ့ဒါအဲ့ဒီကမာကြီးကိုချော့ပြီးတော့အရက်တွေတိုက် အရက်တွေမိုးလေလာရောကဲခမရသားသားနဲ့ခမရကဝက်တွေကိုသားလို့ပြောနေခမရယောက်ျားဘယ်သူတော့ပြဆိုပြီးစတာအဲ့ဒီမှာနေဒေါသဖြစ်ပြီးတော့ကဲတတ်တော့အဲ့ဒီဝက်တွေကိုကဲဖမ်းသွားတော့ဆိုတော့ကြိုးတွေနဲ့လှမ်းတွေဓာတ်တွေနဲ့လာတော့ဝက်အငယ်လေးကပြောတယ်ဖះလောင်းဝက်အကိုကိုအကိုရဲ့တဲ့ငါတို့အမေကလည်းခါတိုင်းနဲ့မတူတော့ဘူးမျက်ထောက်ကြီးတွေလည်းနီးနေပြီ ဟိုမှာကြောတွေနဲ့လှန်တွေနဲ့ငါတို့ဘောတော့တတ်မဲ့လူတွေလာပြီအကိုရဲ့ငါတို့ပြေးကြပါစို့ဆိုတော့အဲ့ဒီအချိန်မှာဖះအလောင်းတော်ကငါကြီးတဲ့မင်းဘယ်ဘိုပြေးလို့လွတ်မှာလဲမိုးကောင်းငင်ထဲပုံခိုးလက်လွမြဲမရှိပါ သမုဒ္ဒရာလည်းပြတ်တတ်တယ်လွတ်ဖွယ်မရှိပါ ထိုထိုတောင်ကောင်းပုံခိုးအောင်လွတ်ကြောင်းမရှိပါမင်းမိုးကောင်းကြီးပေါ်တက်ပြေးလည်းမလွတ်ပါဘူးကွာတဲ့နော် တောင်နေလှိုင်ကူတွေထဲသွားတယ်တနေ့တရားမှာပါပဲသမုဒ္ဒရာလည်းမှာပြတ်တတ်တယ်ပြီးတော့နေလည်းမလွတ်ပါဘူးအဲ့ဒီတော့သေရမဲ့တရားကိုတော့ရက်ရက်တာရင်ဆိုင်လိုက်စမ်းမှာငါညီရာဆိုပြီးတော့ဖះအလောင်းကပြောတော့သူညီလေးကကြောက်လွန်းလို့တုံးနေတာအဲ့ဒီမှာအဲ့ဒီဘဝဖះအလောင်းတို့အသက်ခံခဲ့ရတာပေါ့နော်အဲ့ဒါကြောင့်အဲ့ဒီတုန်းကလည်းကြောက်တဲ့ဗီဇတွေသူ့မှာရှိတဲ့အခါရောက်တော့အခုချိန်ထိကြောက်တယ် ကြောက်တယ်ဆိုတာဘာကြောင့်လဲအဲ့ဒါဒေါသကြောင့်အနာဂံပုံကိုယ်တွေဟာတရားမှမကြောက်တော့ဘူးဘာလို့လဲဒေါသကိုအပီးပိုင်ပယ်ပြီးလို့ဒေါသအာကြီးရင်ပိုကြောက်တယ်မှတ်ထားနော်ကြောက်တယ်ကြောက်တယ်ဆိုတာဒေါသကြောင့်ကြောက်တာဒေါသအာကြီးရင်အဲ့ဒီပုံကိုယ်ပိုကြောက်တတ်တယ်အဲ့ဒါကြောင့်မို့အဲ့ဒီကြောက်တတ်တဲ့အလေကျင်တွေဒေါသကြီးတဲ့အလေကျင်တွေပယ်ဖြောက်နိုင်အောင်ဘာလုပ်ရမှာတော့မေတ္တာကမ္မထံကိုပွားရမယ် မေတ္တာကမ္မထံကိုပွားတဲ့အခါကျတော့ကိုကဒီတိုင်းပွားတော့အာရသမျက်နာမေတ္တာပို့တယ်အရှိရအနောက်ရတောင်းရအလုံးသောလူနဲ့မြမတ္တဝါတွေချမ်းသာပါစေချမ်းသာပါစေဆိုပြီးမေတ္တာတွေပို့တာပို့တော့တချို့တွေကပြောတယ်အရှင်ဘုရားအဲ့ဒါရောက်လာဦးဇင်းတို့တရားတော်မတွေပကတိမျက်စိနဲ့ကြည့်ရင်တော့မြင်ကိုမမြင်ရဘူးအဲ့မေတ္တာကရောက်လာလည်းမသိဘူးမရောက်လာလည်းမသိဘူး အဲ့တော့ဦးစင်းရင်တော့ကဒီဆရာကြီးဥကိုရင်ကရဲ့နိုင်ငံသားတွေကသူ့ကိုနိုင်ငံသားသူတယောက်ကမေးတဲ့မေးခွန်းမှာဆရာကြီးကတော့ဗာဖြေထားတယ်တွေ့လဲဆိုတော့အဲ့ဒီလိုမေတ္တာပို့တော့တဲ့ဆရာကြီးတဲ့တကယ်ရောရောက်ရလားတဲ့အဲ့တော့ဆရာကြီးကတော့ဗာပြောလိုက်လဲဆိုတော့ရောက်တာမရောက်တာတော့မသိဘူးတဲ့ငါရဲ့စိတ်ကတော့အရင်ဆုံးအင်းငိမ့်တယ်ဆရာကြီးဖြေသွားတာနော်ဆရာကြီးဥကိုရင်ကကိုယ့်ရဲ့စိတ်ကတော့အရင်ဆုံးအင်းငိမ့်ပါတယ်တဲ့သူများကိုမေတ္တာပို့ရတဲ့အခါ ရေကိုယူပြီးတော့အဲ့ဒီရေနဲ့သူများကိုလောင်းမယ်ဆိုရင်အဲ့ဒီရေကိုကိုကအရင်ထိကိုကအရင်ဆုံးအေးတာပဲအလောင်းခံရတဲ့လူကနောက်မှအေးတာမီးနဲ့လျှော့ရင်လည်းအဲ့ဒီမီးကိုကိုကကင်လိုက်ကြတယ်ကိုကအရင်ပူပြီးအလျှော့ခံရတဲ့ပုဂ္ဂိုလ်ကနောက်မှအဲ့ဒီမီးပူတာအခုလည်းပဲမေတ္တာကမ္မထံကနော်ကိုကပို့ရင်ကိုကအရင်အေးငိမ့်တယ်ဒါကတော့ဆရာကြီးဖြေတာဦးဇင်းရဲ့ကိုတွေးကတော့နော်ဦးဇင်းတို့ဒကာဒကမတွေတမာတိရှိအောင်လုပ် အဲ့ဒီမေတ္တာဟာအယောင်အဝါနဲ့လှိုင်းတန်တန်မျိုးနဲ့ကိုကိုပို့တယ်ဒီအကုန်ဖြန့်လို့ရတယ်နော်စัจ java လာအကုန်ဖြန့်နေအကုန်ဖြန့်လို့ရတယ်အခုကိုယ့်ရဲ့မိဘတွေဆွေမျိုးတွေနေရာတွေဒီကနေထိုင်ပြီးတော့တခါတည်းအဲ့ဒီမေတ္တာအကြည်တဲ့အလင်းတတ်နဲ့တခါတည်းထိုးပြီးပို့ရင် slide ပြီးနဲ့ထိုးတယ်လို့ပဲနော်မေတ္တာအယောင်ညာတခါတည်းဖြန့်သွားတယ်အဲ့ဒါကိုဘယ်သူကသိလဲတကိုးကြီးတဲ့နတ်တွေကသိတယ်နော် အဲ့ဒီနတ်တွေပုံကိုယ်တွေဆိုင်ရာတွေကြော်ပြီးတော့ကိုသွားမဲ့နေရာဥပမာဒီကနေရွှေတကုံဖျားသွားမယ်အဲ့ဒီရွှေတကုံဖျားကိုဒီကနေမေတ္တာတွေပို့ပြီးတော့သွားအဲ့ဒီရွှေတကုံဖျားနတ်ကိုသိတယ်ကိုကတော့မသိတာနော်အဲ့ဒါကမြင့်သွားတဲ့တမာရီနယ်ပယ်ကျမှသိတာအဲ့ဒါကြောင့်မို့မေတ္တာပို့တယ်ဒါတွေအကျိုးများတယ်များတယ်ဆိုတာမြတ်စွာဘုရားဟောခဲ့တယ်ဥစဉ်တော့လူတွေမသိဘူးဘာကြောင့်လဲမကျင့်လို့မသိတာ ကျင့်လို့တမာရီအားရလာရင်အဲ့ဒီကြမှာမေတ္တာရဲ့စွမ်းအားကြီးလိုက်တာဘယ်နေရာသွားတော့သွားမဲ့နေရာတွေမှန်သမျှကိုမနှက်ဖန်ခီးထွက်တော့မယ်ဆိုဒီနေ့ညလိုကနေတခါတဲ့မေတ္တာတွေကြိုပြီးတော့များတခါတဲ့ပို့ပြီးတော့သွားအဲ့ဒီဟာပုံကိုယ်တွေနေပိုင်မျိုးပိုင်တွေအကုန်သိဦးဇင်းတို့ဘုရုံကမြေရင်းဆရာတော်ကြီးရန်ကုန်ကိုလာတော့ ရန်ကုန်နတ်ကြီးကိုကြုံမေတ္တာပို့တော့မြို့မှာမြို့ရဲ့ထိတ်မှာအဲ့ဒီနတ်ကြီးကမြို့တော်နတ်ကြီးကလာပြီးတော့စောင့်နေတော့ဆရာတော်ကြီးကပြောတယ်တဲ့ဘေးကဦးသိန်းကိုဦးသိန်းဟိုမှာရန်ကုန်မြို့တော်နတ်ကြီးလာကြိုးနေပြီတွေ့လားတွေ့လားဆိုတော့ဟိုကတော့တိဟုဖျားလို့ပြောရတယ်ကိုတော်ကအားထုတ်ဆိုအားမမထုတ်တာကိုလို့ပြောရတယ်ဆရာတော်ကြီးကနော်ဒါကြောင့်မို့မတိကြဘူးဘာကြောင့်လဲမကျင်ညာလို့အဲ့ဒါကြောင့်မို့ဖះဟောတဲ့မေတ္တာရဲ့အကြောင်းနေ နော်ဗုဒ္ဓနုဒ္ဓတိအကြောင်းတွေအတုဝကမ္မထံတွေတပ်ပိညုတ္တရွှေညံတော်ကြီးနဲ့ကြည်ပြီးဟောခဲ့တာဟောခဲ့တဲ့အခါကျကိုကတာမန်နဲ့ပြောအရှင်မြတ်ပို့တော့ပို့နာပဲအရှင်မြတ်မေတ္တာရောက်လာနော်တကယ်တမာတိနဲ့မြင်တဲ့အခါသိတဲ့အခါကျတော့တကယ်သိတယ်တကယ်ရောက်တယ်ကိုပို့တဲ့မေတ္တာတွေဟာစัจ java လာဖြန်းပြီးပို့ရင်စัจ java လာကြီးတစ်ခုလုံးကိုအကုန်ဖြန့်လို့ရကိုကြောင်းဝင်းနဲ့ကိုအိမ်ဝင်းနဲ့ ဖြန့်ပြီးတော့ပို့ရင်ကြေးပြီးတော့အကုန်လုံးပို့လို့ရပါတယ်နော်ဒါတွေဟာကြတော့ဦးဇင်းတို့ဒကာဒကမတွေတမာတိရှိမှသိတာတမာတိမရှိရင်မသိဘူးနော်တမာတိရှိတဲ့ပုံကိုယ်တွေကြတော့သိတယ်နတ်တွေတကိုးရှင်တွေကြတော့ဒီပုံကိုယ်ကငါတို့ကိုမေတ္တာပို့နေပါလားဆိုတာသိတယ်ဒါကြောင့်မို့အဲ့လိုကိုယ့်ရဲ့တန်တမ်းမှာအဓိကကတော့လိုရင်းကတော့ဒေါသငြိမ်းဖို့ တဲ့အဲ့ဒီဒေါသကြောင့်အဲ့ဒီဒေါသသည်ကိုယ့်ကို အပယ်လေးဖို့ကိုရောက်အောင်ပို့နိုင်တယ်အဲ့ဒါကြောင့်အဲ့ဒီဒေါသကိုငြိမ့်ငြိမ့်ရင်မေတ္တာနာနာပို့ပါငါရဲ့တဏ္ဍာမှာရှိနေတဲ့ဒီလောဘတွေဟာငရဲအိုးကိုဇောက်ထိုးကြအောင်လုပ်နိုင်တဲ့အကုသိုလ်တရားကြီးပဲလို့သိပြီးတော့အဲ့ဒီဒေါသကိုပယ်နိုင်အောင်မေတ္တာကမ္မထံကို များများပွားပါနေ့စဉ်နေ့တိုင်းပွားနေမှနော် ဒေါသဖြစ်တဲ့အချိန်ကျမှထပြီးကျမ်းမာပါစေချမ်းသာပါစေသွားလှုပ်နောက်ကရိုက်ချင်တာဒေါသတစ်မျိုးအဲမရဘူးအရေးကြုံမှထပွားလို့နော်နေ့စဉ်နေ့တိုင်းကိုတခါတဲ့သေးသေးချာချာအလေးကျင့်နဲ့ယူပြီးတော့သေးသေးချာချာပွားနေရတယ်အဲ့ဒီလိုနေတိုင်းနေတိုင်းပွားပါများပွားပါများလိုက်အဲ့ဒီကိုယ့်ရဲ့စိတ်တဏ္ဍာမှာဖြစ်လာတဲ့ဒေါသတွေကပါပါပါပါပြီးတော့နောက်ကြတော့ဩငါ့မှာဒေါသကိုမရှိပါလားစိတ်ဆိုးစရာကိုအကြောင်းကိုမပေါ်တော့ဘူး အဲ့လိုဖြစ်လာအောင်နော်ဒါကြောင့်မို့ဗျာပါဒဝိတက်တွေလွှမ်းမိုးခံနေရတယ်ဒေါသတွေအဖြစ်များနေတယ်ဆိုရင်မေတ္တာကမ္မထံကိုပွားစမ်းပါနောက်ပြီးတော့မေဂိယယဟန်ကသွားပြီးတော့တရားအားထုတ်တဲ့အခါကျတော့စိတ်တရားပြန့်လွင့်လိုက်တာသူ့စိတ်သူစူးစီးလို့မရဘူးတမာတိတွေမရဘူးတတိတွေမမြဲတော့ဘူးเนาะအဲ့ဒီတော့စိတ်တွေပြန့်လွင့်နေတဲ့ဝီစီကိစ္စတွေကို မင်းပယ်ရှားခြင်းရင်တော့ အာနာပါနဝင်လေထွက်လေကမ္မထမ်းကြီးကို ရှုလိုက်စမ်းပါငါရဲ့စိတ်တွေကများလိုက်တာဟိုတွေးဒီတွေးအတွေးတွေများလိုက်တာညတိုင်တောင်အဲ့လိုတောင်မပြောဘူးဟောတချို့တွေပြောတယ်နော်ညတိုင်အဲ့လိုမရဘူးဗျာအတွေးတွေကများနေတဲ့ဆွေအတွက်တွေးတာနဲ့မျိုးအတွက်တွေးတာနဲ့ဟိုအကြောင်းတွေးဒီအကြောင်းတွေးနော်တွေးတာအတွေးတွေအတွေးတွေအဲ့ဒီအတွေးတွေကိုမှနှိပ်စက်နေပြီဆိုရင်တဲ့ အဲ့ဒီအတွေ့တွေတိမ်များပြီးတော့စိတ်ကိုစူစည်းလို့မရရင်ဝင်လေထွက်လေကမထမ်းကိုပွားများလိုက်စမ်းပါအာနာပါနဝင်လေထွက်လေကမထမ်းကြီးကိုပွားများပါများပွားများပါများလာရင်ဦးဇင်းတို့တရားတော်ကမတွေနော်ဘာရမလဲကိုယ့်ရဲ့တန်တမှာစိတ်တည်ငြိမ်မှုတွေရမယ်တတိတွေအားကောင်းလာမယ်တတိအားကောင်းလာရင်တမာရီအားကောင်းလာလိမ့်မယ် အဲ့တော့ကိုယ့်ရဲ့စိတ်တွေကပြန့်လွင့်နေသလားပြန့်လွင့်နေတယ်ဆိုရင်ဝင်တဲ့လေထွက်တဲ့လေကမ္မထမ်းလေးကိုမှတ်ပါအဲ့တော့ဝင်လေထွက်လေကမ္မထမ်းတစ်ခုကိုတာမန်လို့မထင်နဲ့တဲ့မြတ်စွာဘုရားနဲ့အရိယာတွေသူတော်ကောင်းကြီးတွေအာထုတ်တဲ့တရားတဲ့အာနာပါနကမ္မထံကိုဇွဲလုံးလဝီရိယမရှိတဲ့ပုံကိုယ်တွေငါဖះမဟောပေးဘူးတဲ့မြတ်စွာဘုရားနော်ကြိုးစားနိုင်တဲ့ပုံကိုယ်များအတွက်သာလျှင်အာနာပါနကမ္မထံကြီးကိုငါဟောပေးတာ အဲ့ဒါကြောင့်မို့ဥစဉ်တို့မြန်မာပြည်မှာဝေဘူးဆရာတော်ဖရာကြီးတို့အာနာပါနကမ္မထံတစ်ခုနဲ့ပဲတခါတဲ့စိတ်ကိုဝေလေထွက်လေမှာတတိကပ်ပြီး24နာရီစိတ်ကိုအပြင်မလွင့်အောင်တိအထောက်သွားလို့ယဟန္တာမထေကြီးဆိုပြီးကြော်ကြားခဲ့ပါတယ်ဝေဘူးဆရာတော်ကြီးတို့လျှောက်ပြီးတော့လုံမနေပါနဲ့ဆရာတော်ကြီးရဲ့အဆုံးအမတော့ဒီတစ်ခုတည်းသာဆွဲဆွဲမြဲမြဲလှုပ်လိုက်စမ်းပါဆရာတော်ကြီးကတော့သူ့ဒီမှာအဲ့ဒါကြောင့်မို့ကြွလာတဲ့ယဟန်တော်တွေ 24နာရီရောက်အောင်လှုပ်ခိုင်းတယ်နော်ဦးဇင်းတို့အရင်လဲဦးဇင်းပြောမှုပါတယ်ဒီနယူးဇီလန်ကတခါကြီးတယောက်သူ့တငယ်ချင်းကျမရေမကောင်းပြီးတော့အိမ်မှာလဲနေတဲ့အချိန်ညာကျတော့အိမ်ကန်းထဲကနေမှအခန်းထဲကနေမှအဲ့ဒီမှာအဖြူမျိုးသမီးတယောက်ထွက်ထွက်လာတယ်လူတော့မဟုတ်ဘူးတရေပေါ့ပြောရရင်တော့နော်အဲ့တော့အဲ့လိုထွက်ထွက်လာပြီးတော့သူ့ကိုတခါတည်းခုံချခိုင်းတာ နင်းဒီအိမ်ပေါ်တာကနေခုံချခုံချကြွယ်ပြောတော့ तू ကလည်းကြောက်တာဘာလို့မှမသိဘူးအဲ့နဲ့နောက်ရကြော तू ကသွားမေးတော့တကယ်ချင်းဘယ်နဲ့တော့ကျမ်းမာရင်မကောင်းကြလို့ဘလို့နေတော့ကျွန်တော်ကြံတာတော့ဖြစ်ပါဘူးဗျာညတိုင်ဆိုအဲ့ဒီအခန်းထဲကအမျိုးသမီးထွက်ထွက်လာပြီးတော့ဒီပေါ်ကနေခုံချခိုင်းနေတာကျွန်တော်အဲ့ဒါပဲကြောက်ကြောက်နေတာညရောက်မှကိုကြောက်နေရဆိုတော့အေးကွာတို့ဟိုတုန်းကတော့ဝေဘူးဆရာတော်ကြီးကတော့အဲ့ဒီအာနာပါနကမ္မထန်ကြီးလုပ်တယ်ပြောတယ်မင်းအဲ့ဒါကြီးမှတ်စမ်းပါဆိုပြီးတော့ ဒါပြည့်တော်ကအဲ့ဒါကိုမှတ်ခိုင်းတာဘုရားတဲ့အဲ့ဒါအခုတက်ရှိထိန်ရှားရှိသေးတယ်အဲ့ဖိုးကြီးအသက်60ကျော်အဲ့ဒါနဲ့ဒါပြည့်တော်ဝင်လေထွက်လေကမ္မထံမှတ်ခိုင်းလိုက်တာဘုရားတဲ့နောက်ရက်တွေမှာအဲ့ဒီအမျိုးသမီးထွက်မလာတော့ဘူးအာနာပါနကမ္မထံရဲ့တတိနော်ဒါကြောင့်မို့မူလာသိန်းဆရာတော်ကြီးကတော့အာနာပါနကမ္မထံဟာလောတယကမ္မထံကြီးလို့ပြောတာဆရာတော်ကြီးရဲ့ကျောင်းထဲမှာဒကာဒကမတွေကလာပြီးတော့အပြင်ကိုထွက်သွားပြီ ဟိုမှာပြန်သွားကြပြီဆရာတော်မရှိဘူးဆိုပြီးတော့ပြန်သွားတဲ့အခါကျတော့ကဲကိုတော်တို့အဲ့ဒီမှာဒကာဒကမတွေတပည့်တော်လာကြတော့တာတပည့်တော်မရှိဘူးထင်လို့အခုပြန်ကုန်ကြပြီအဲ့ဒီတော့အဲ့ဒီဒကာဒကမတွေကိုတပည့်တော်ဟာဒီနေရာတွေခေါ်ပြမယ်ဖရာဆိုပြီးတော့အာနာပါနဝင်လေထွက်လေကိုဆရာတော်ပြင်းပြင်းထန်ထန်ရှူလိုက်တာဝင်လေထွက်လေကိုအဲ့ဒါရှူရှူရှူရှူရှူရှူနဲ့လမ်းထိပ်ကိုပြန်သွားတဲ့ဒကမတွေကမုံဦးထိတ်လဲရောက်ရောအကုန်လုံးပြန်လှည့်လာကဲပြန်လှည့်လာပြီးသွားမေး ဘာကြောင့်ပြန်လှည့်လာလဲသွားမေးလို့ပြောတာမေးလို့ပြောလိုက်တဲ့အခါကျတော့ဓမ္မကြီးတော့ဘာဖြစ်လို့ပြန်လာတော့တပည့်တော်ဘုရားဆရာတော်ကြီးမရှိဘူးဆိုပြီးပြန်မလို့မုံဦးရောက်တော့ကြောင်းနဲ့ဘလို့ပြန်ဝင်ကျင်သိပေါက်လာမှမသိဘူးလို့ပြောတယ်အဲ့ဒါနဲ့ဆရာတော်ကြီးကမိန့်ခဲ့တာအရှင်ဘုရားတော်တဲ့မှတ်ထားလောတရကမ္မထန်ကြီးကြိုက်တာကိုအဋိဌာန်နဲ့လုပ်လို့ရပါတယ်အာနာပါနကမ္မထန်ကြီးကိုလည်းဦးဇင်းတို့တရားတော်မှတွေ ကိုယ့်ရဲ့ဒိဋ္ဌံနဲ့တနာရီဆိုတနာရီနှစ်နာရီဆိုနှစ်နာရီတစ္ဆာဒိဋ္ဌံပြုတ်ပြီးတော့ကြိုးစားအားထုတ်ထားရင်လည်းအခုလိုကဆိုးဘေးဆိုးတွေကြုံတဲ့အချိန်မှာတပိတော့ဒီဝင်လေထွက်လေအာနာပါနကမ္မထမ်းကြီးကိုတနာရီတိတိသို့မဟုတ်ရင်လည်းနှစ်နာရီတိတိတပိတော့မထာတန်းတပိတော့ဒိဋ္ဌံပါရမီပြည့်မြောက်စွာအားထုတ်ခဲ့တာမှန်ပါ၏ဒါတစ္ဆာဆိုမှာနော်စစချင်းထိုင်ကနာနီတော့တစ္ဆာပြုတ်ခဲ့ရမှာပေါ့ထိုင်မယ်ဆိုရင်တနာရီဆိုတနာရီ တပိတော်သည်ယခုတဏှာအတွင်းမှာခန္ဓာ၅ပါးယုံနာ၂ပါးကိုဖះရှင်ကလှူဒါန်းပါ၏ဖះတရဏဂုံ၃ပါးနဲ့၅ပါးသီလစောင့်တည်ပါ၏ဖះအခုတထိုင်တဏှာဤတထိုင်တွင်ရေမျောမျောမေးလောင်လောင်ဘယ်เจ้าနဲ့မှတပိတော်မထပါဖះဆိုပြီးတော့တစ္ဆာဒိဋ္ဌံပြုတ်လိုက်ပြုတ်လိုက်ပြီးတော့တရားထိုင်တဏှာဤပြည့်ပြီးပြီဆိုရင်ပြန်ပြီးတစ္ဆာပြုတ်တပိတော်သည်ယခုတဏှာဤတွင်မှာအာနာပါနဝင်လေထွက်လေကမ္မထမ်းကြီးကိုမထထမ်းတပြည့်တော်တဏှာပြည့်အောင် အထုတ်ခဲ့တာမှန်ပါ၏ဤမှန်ကန်သောသစ္စာစကားကြောင့်အခုလို COVID-19 ရောဂါဆိုးဘေးဆိုးအန္တရာယ်ဆိုးမျိုးတပြည့်တော်မှာလုံးဝမကြမြောက်သည် ဖြစ်ရပါစေတတိဖြစ်ပါစေသာလို့ဒကမာကြီးတွေကိုလှုပ်ထားတယ်ကိုသစ္စာရာပြုအဲ့ဒါရတယ်နော်အဲ့ဒါဆရာတော်ဘုရားကြီးတွေကိုယ်တိုင်ပေးထားခဲ့တဲ့နေ့နော်ဒါနာလေးတွေသီလလေးတွေနဲ့တော့မှသစ္စာပြုလို့ရသေးတာဟုတ်တယ်မဟုတ်လား ဒီတရားအာထုတ်ထားတဲ့သမထတွေကိုအာထုတ်ထားတဲ့ဝိပဿနာတွေနဲ့ဘယ်မရပဲနေလိမ့်မလဲနတ်တွေပြမတွေအကုန်စင့်ကူမှာပဲနော်ရမို့အဲ့လိုအာနာပါနကမ္မထမ်းနဲ့လည်းပဲဦးဇင်းတို့တရားတော်မတွေအဲ့လိုလုပ်လို့ရပါတယ်ကိုယ့်ရဲ့ပွားများမှုအာထုတ်မှုကိုကိုသစ္စာပြုလို့ရသည့်တိုင်အောင်ကိုယ့်ရဲ့အာကိုရာဖြစ်အောင်နာလုပ်ထားပါနော်အဲ့တော့သုံးခုပြီးသွားပြီနော်အတုပကမ္မထံကိလေသာယာကတွေစိတ်မှာလွှမ်းမိုးနှိပ်စက်ခံရရင် ဘာကမ္မထံလဲအာတုဘကမ္မထံကိုပွားပါဒေါသတွေအဖြစ်များနေရင်ဒေါသတွေကိုပယ်ရှားဖို့ရာအတွက်မေတ္တာကမ္မထံကြီးကို ပွားများလိုက်စမ်းပါတဲ့နော်စိတ်တွေတိတ်ပြီးတော့ပြန့်လွင့်နေတယ်ထိမ့်လို့မရဘူးကိုယ်စိတ်ကိုညတောင်အိတ်မပြောအောင်အတွေးတွေများနေတယ်အတွေးတွေအနှိမ့်ဆက်ခံရပြီဆိုရင်အဲ့ဒီမှာအာနာပါနဝင်လေထွက်လေကမ္မထံကိုပွားပါနောက်တစ်ခုက အနိစ္စတင်ညာနော်ငါဆိုတဲ့မန်နေမာနတွေတိတ်အားကြီးနေရင်ကိုကိုကိုဟုတ်လာပြီထင်လာပြီနော်မန်နေတိတ်တက်နေတယ်အားကြီးနေတယ်ဆိုရင်အတ္တမိမာနပယ်ရှားဖို့ရာအတွက်အနိစ္စတင်ညာကို ပွားသမ်းပါအနိစ္စတင်ညာဆိုတာဥစဉ်တို့ဒကာဓမ္မတွေအခု ခန္ဓာကြီးကိုခုခွဲလိုက်တော့ယုံနဲ့နာတနည်းပြောရင်ခန္ဓာ၅ပါးနော် ရုပ်ခန္ဓာတစ်ပါးနာမ်ခန္ဓာ၄ပါးဒါအကျဉ်းကြီးခွဲခဲ့ပြီနော်ရုပ်ခန္ဓာ၄ပါးရုပ်ခန္ဓာတစ်ပါးနာမ်ခန္ဓာ၄ပါးအဲ့ဒါကိုပြန်ပေါင်းလိုက်တော့ရုပ်နဲ့နာမ်နော်အဲ့ဒီတော့ရုပ်နဲ့နာမ်ဆိုတော့ဥစဉ်တို့တရားအထုတ်တော့မယ်ဆိုတော့အခုငုတ်တုတ်ထိုင်နေတဲ့ဒီခန္ဓာကိုယ်ကြီးကိုဥစဉ်တို့ဒကာဓမ္မတွေညံနဲ့ကြည့်လိုက်ပကတိမျက်စိနဲ့ကြည့်လိုက်ရင်တော့ခေါင်းကိုယ်ခြေလက်အဲ့ဒါတွေမြင်ရမယ်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 ရုပ်ရသဘာဝကတမျိုးပြီးတမျိုးသူ့အတူဖောက်ပြန်နေတာအဲ့ဒါကဉာဏ်နဲ့ကြည့်မှမြင်တာနော်ပကတိမျက်စိနဲ့ကြည့်လို့မမြင်ဘူးဉာဏ်နဲ့ကြည့်တဲ့အခါကျတော့ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရဲရဲရဲရဲရဲရဲရွာရွာရွာရွာရွာရွာမောမောမောမောမောမောအော်ခန္ဓာကြီးတဲ့ကြည့်လိုက်တဲ့အခါကျတော့ဒီရုပ်သဘောတွေဟာသူ့သဘောသူဆောင်ပြီးတရိပ်ရိပ်တရွာရွာတမောမောနဲ့အခါလဲပူလိုက်တောင်းလိုက်တင်းလိုက်ထုံလိုက်ကျင်းလိုက်ကြိုက်လိုက် အမျိုးမျိုးဖောက်ပြန်ပြောင်းလဲနေပါလားလို့ဟောခန္ဓာကိုယ်မော်ဟာကြည့်လိုက်တော့ညံနဲ့ကြည့်လိုက်တဲ့အခါကျတော့ရုပ်ရဲ့ဖောက်ပြန်နေတာတွေပြောင်းလဲနေတာတွေမြင်ရတယ်အဲ့ဒါရုပ်ရဲ့သဘောနော်သူ့ရဲ့ရုပ်ရဲ့သဘောကဘာလဲဖောက်ပြန်ပြောင်းလဲနေတာတစ်စက္ကန့်လေးမှကိုငြိမ့်နေတာမရှိဘူးတဲ့ညာနဲ့တတိနဲ့တမာတိနဲ့သေးသေးခြားခြားကြည့်ရင်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 အဲ့ဒီပြောင်းလဲနေတဲ့ရုပ်ကိုမြတ်စွာဘုရားကမင်းယရာပညာရပတ္တတိတဲ့ဉာဏ်နဲ့ကြည့်တယ်ဉာဏ်နဲ့ကြည့်လိုက်တော့ဘာလဲပြောင်းနေတာမြဲသလားမမြဲဘူးလားဆိုတော့မမြဲတဲ့အနိစ္စမြင်တာအဲ့ဒါကိုလက္ခဏာလို့ပြောတာအနိစ္စလက္ခဏာကိုကသိရမှာကတော့ဘာသိရမှာလဲပြောင်းလဲခြင်းသဘာဝကိုမြင်ရရုပ်ရဲ့သဘာဝသည်ပြောင်းလဲတတ်တယ် ပြောင်းလဲတတ်တဲ့ရုပ်ကိုငုတ်တော့ထိုင်ကြည့်လိုက်တာနော် ရုပ်ကိုထိုင်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ကဲတရားထိုင်မယ်ဆိုပြီးတော့တခါတည်းစစချင်းတမာရီအာမကောင်းသေးခင်အာနာပါနဝင်လေထွက်လေကတ်ကျင်လဲကတ်ပေါ့တမာရီအာကောင်းလို့တန်းကြည့်နိုင်တဲ့ပုံကောင်များမလိုတော့ဘူးတန်းကြည့်နိုင်တဲ့ပုံကောင်များကိုယ်ခန္ဓာကိုညံဆိုင်လိုက်တာနဲ့တခါတည်းဒိတ်ဒိတ်ဒိတ်ဒိတ်ရဲရဲရဲရဲရွရွရွရွမောမောမောမောအာတင်းတာတစ်မျိုးတောက်တာတစ်မျိုး ကြက်တာတစ်မျိုးမောတာတစ်မျိုးဆော့တာတစ်မျိုးပူတာတစ်မျိုးအေးတာတစ်မျိုး အမျိုးမျိုးကိုသူသဘောသူပေါ်ပြလာလိမ့်မယ်အဲ့ဒီပေါ်ပြလာတဲ့ရုပ်တဘာဝကို မြင်အောင်ကြည့်အဲ့ဒီရုပ်တဘာဝဟာကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့ပြောင်းလဲနေတဲ့အနိစ္စကိုမြင်လာလိမ့်မယ်သဘောပေါက်ရဲ့လားငုတ်တုတ်ထိုင်ပြီးတော့ ကိုယ့်ရဲ့ခန္ဓာကိုညံတဲ့သုံးသပ်မှာစစချင်းဘာမှမတွေ့သေးဘူးဆိုရင်ဝင်လေထွက်လေလေးတတိလေးကတ်ထားတာအခုအိမ်မှာနေစဉ်ကျင့်နိုင်အောင်လို့နော်အိမ်မှာတရားထိုင်မယ်ဆိုရင်ဦးဇင်းတော်တရားဓမ္မတွေဘယ်စားပြီးဘာလို့အမှန်မသိဟိုအမှန်မလားဒီအမှန်မလားနဲ့ဖြစ်နေမှာစိုးလို့ဦးဇင်းကဒါယုတ်ကမထံကနေစပေးတာနော်ယုတ်ကမထံကနေပြီးတော့ကဲငါတော့အခုအနိစ္စလက္ခဏာကိုငါတော့ရှုကျင်တယ်ဆိုလို့ရှိရင်အရင်ဆုံး သေးသေးချာချာဣရိယာပုတ်ကိုပြင်ဆင်လိုက်ပါဣရိယာပုတ်ကိုစိတ်တိုင်းကြအောင်ပြင်သွားပြီနော်အထိုင်နေမှန်သွားပြီမှန်သွားပြီဆိုလို့ရှိရင်ကဲကိုကတန်းမြင်နိုင်လားတမာရီမရှိလို့မမြင်နိုင်သေးဘူးဆိုရင်ဝင်လေထွက်လေလေတတိကမှတ်မှတ်ရင်မှတ်ရင်အဲ့ဒီခန္ဓာကိုယ်ရဲ့သွက်သူပေါ်လာပါလိမ့်မယ်နော်ဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမောမောမောမောတင်းတယ်တောင်းတယ်ပူတယ်သဘောတွေပေါ်ပြလာလိမ့်မယ်အဲ့ဒီရုပ်ရဲ့ပေါ်ပြလာတဲ့သဘောတွေကို တတိထားတတိထားပြီးတော့ကြည်နေတဲ့အခါကျတော့အဲ့ဒီဟာတွေကမမြဲတဲ့သဘောပြတာလိမ့်မယ်ပြောင်းလဲနေတာကို မမြဲဘူးလို့ပြောတာအဲ့ဒါကိုအနိစ္စလို့ဘုရားကပြညတ်လို့ပြောလိုက်တာမင်းတို့ကြည်နေတဲ့အခါကျတော့ပေါ်လာတဲ့သဘောတွေကြည်သန်းနေမြဲသလားမမြဲဘူးဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမောမောမောမောအမျိုးမျိုးဖောက်ပြန်ပြောင်းလဲနေလို့အဲ့ဒါကိုအနိစ္စလို့ပြောတာအဲ့ဒီအနိစ္စလက္ခဏာကို မြင်အောင်ကြည့်ရမယ်တဲ့နော်အနိစ္စရဲ့လက္ခဏာကိုမြင်မှဦးဇင်းတို့တရားတော်မတွေဘာဖြစ်မှာလဲဒုက္ခလက္ခဏာကမြင်မှာအဲ့ဒီသင်္ခါရတွေရဲ့ဖောက်ပြန်ပြောင်းလဲနေတဲ့သင်္ခါရဒုက္ခကိုမမြင်သေးသမျှပြောရရင်အနိစ္စကိုမမြင်သေးသမျှဒုက္ခလို့မြင်လို့မရဘူး။ဘာလို့လဲသင်္ခါရပေါ်မှာဖြစ်တဲ့ဒုက္ခမို့နော် အပြင်မှာဒုက္ခတော့ကြည့်လို့ရတာပေါ့အိုရာကြီးကြည့်နာရာကြီးကြည့်သေရာကြီးကြည့်ပြီးတော့ငါလည်းအိုရမှာပါလားငါလည်းနာရမှာပါလားငါလည်းသေရမှာပါလားဟောအဲ့ဒါကအပြင်မှာဒုက္ခအဲ့ဒီဒုက္ခကတန်ဝေကရအောင်လို့ပွားလို့ရတယ်နော်ဟိုဒုက္ခကမက်ဖို့ရစေတဲ့ဒုက္ခကသင်္ခါရဒုက္ခဆိုတော့အနိစ္စကိုမမြင်ရင်ဒုက္ခကိုလည်းမြင်လို့မရဘူးမမြဲတဲ့အနိစ္စတရားသည်အရေးအကြီးဆုံးပဲတဲ့ဒါကြောင့်မို့သူ့ကိုမြင်အောင်ကြည့်တယ်အနိစ္စကိုမြင်ရင် ဒုက္ခလည်းမြင်လာမယ်အနိစ္စတင်ကြီးတော့မေဂိယအနတ္တတန်တာတိနောက်ဆုံးအနတ္တကိုလည်းမြတ်စွာဘုရားအဲ့တုတ်တော်မှာအဲ့တုတ်တော်မှာဒုက္ခကိုတော့မပါဘူးအနတ္တကိုမြတ်စွာဘုရားတိုက်ရိုက်ပြောသွားတာချက်သားမင်းအဲ့ဒီအနိစ္စလက္ခဏာကိုဒါပိုင်ပိုင်ခြားခြားကြီးသေးသေးခြားခြားမြင်ရင်အနတ္တလက္ခဏာကြီးလည်းမင်းမြင်လာမှာလို့ပြောတာနော်အနတ္တလက္ခဏာကလည်းဩဒါလောက်ဖောက်ပြန်ပြောင်းလဲပျက်စီးနေတာကြီးတွေဟာငါပိုင်တာငါဆိုင်တာဘာများရှိလို့လဲလို့ ညံထဲမှာသေသေးချာချာကြီးကိုမြင်လာလိမ့်မယ်ချက်သားတဲ့နော်အဲ့ဒီတော့ရုပ်ရက်ဒါအနေဆာကိုပြောတာရုပ်ရက်အနေဆာတစ်လုံးကိုမြင်ရင်ဒုက္ခလည်းမြင်မယ်အနတ္တလည်းမြင်မယ်လို့မှတ်ခဲ့ပါအဲ့ဒီလိုပဲနာမ်တစ်လုံးတပည့်တော်တော့နာဂမထမ်းနဲ့ရှုပ်ကျင်တယ်ဆိုတဲ့ပုံကောင်များကအဲ့ဒီရုပ်တွေပေါ်တိုင်းပေါ်တိုင်းရုပ်တွေဖောက်ပြန်တိုင်းဖောက်ပြန်တိုင်းမှာသွားသွားပြီးတော့ညွတ်ညွတ်ပြီးသိနေတဲ့နာမ်လေးကိုကြည့် အဲ့ဒီနံလေးကိုသေးသေးချာချာကြည့်တဲ့အခါကျအဲ့ဒီနံလေးကလည်းတခါတဲ့ဒိတ်ကလေးဒိတ်ကလေးရိတ်ကလေးရိတ်ကလေးပေါ်တိုင်းပေါ်တိုင်းသူကသွားညွတ်နေတာနော်ပူရာပေါ်ပူရာသွားညွတ်တယ်အေရာပေါ်အေရာသွားညွတ်ပြန်ပြီကြိုက်တာပေါ်ကြိုက်တာသွားညွတ်ပြန်ပြီပူရာတွေကြိုက်တာတွေမပေါ်သေးရင်အတိတ်ကြောင့်တွေးမယ်အနာဂတ်ကြောင့်တွေးမယ်အသားကြောင့်တွေးမယ်သမီးကြောင့်တွေးမယ်ရှောက်တွေးတာအဲ့စိတ်ကနော်အဲ့ဒီတွေးထက်တဲ့စိတ်ကလည်းချက်သားတဲ့ကြည်စမ်းတဲ့အဲ့ဒီစိတ်ကလည်းပဲနော် မြဲသလားမမြဲဘူးအဲ့ဒီစိတ်ကလေးကလည်းရုပ်ပြောင်းတိုင်းပြောင်းတိုင်းမှာရှိရပူတာပေါ်ရင်ပူတာသွားတည်တယ်ဟိုကပူတာပြောက်သွားရင်ပူတာပြောက်သွားတဲ့နေရာမှာတင်းတာပေါ်တင်းတာသွားတည်တယ်ရှိရပူတာကိုသိနေတဲ့စိတ်မရှိတော့ဘူးတင်းတာသွားတည်တဲ့စိတ်ပေါ်လာပြန်ပြီတင်းတာပြောက်ပြီးတော့တောက်တာပေါ်လာရင်တောက်တာကိုသွားတည်တဲ့စိတ်ကညှို့ပြန်ပြီစိတ်လေးကပြောင်းပြောင်းပြောင်းပြောင်းညှို့နေတဲ့စိတ်ကလေးကလည်းမြဲသလားဆိုတော့အဲ့ဒီစိတ်ကလေးညှို့တတ်တဲ့သဘောလေးကိုမြင်အောင်ကြည့် အဲ့ဒီညွတ်တတ်တဲ့သဘောလေးကြည်ရင်ကြည်ရင်နဲ့အဲ့ဒီနံတရားလေးကလည်းမမြဲဘူးတဲ့ဟောနာရဲ့အနိစ္စမြင်ပြီအဲ့တော့ယုံနာနှစ်ပါးလို့ပြောနေပဲတကယ်တမ်းကတော့ယုံနဲ့နာနဲ့တထထဲဖြစ်ပြီးတော့တထထဲပြက်သွားတာအဲ့ဒီတထထဲဖြစ်ပြီးတထထဲပြက်သွားတာကိုမြင်အောင်ကြည့်ဆိုရင်ဦးဇင်းတို့တရားဓမ္မတွေမရှုနိုင်ကြသေးဘူးဒါကြောင့်မို့ယုတ်ကမထံကိုအရင်ရှုနာကမထံကိုဒုတိယရှု ပြီးတဲ့အခါကျမှရုပ်တွေနာမ်တွေရဲ့အပေါ်မှာအတူတူဖြစ်အတူတူပြတ်တဲ့သဘောတွေရှုဒီလိုပဲရှုသွားရင်လည်းနောက်ဆုံးတော့ဝေဒနာမှတဏှာဖြတ်ပြီးတော့အော်ဒီရုပ်နဲ့ဒီနာဖောက်ပြန်တဲ့ဘောသဘောပေါ်မှာခံစားပြီးပြတ်တာဝေဒနာဟောဝေဒနာနုပဒနာကမ္မထံကနေပရိစ္ဆသမုပ္ပါစိတ်ရကြီးပြတ်အောင်ဖြတ်ရတာပါပဲဒါကြောင့်မို့တရားတွေလှုပ်တယ်လှုပ်တယ်ဆိုတော့ဥစဉ်တို့ဒကာဒကမတွေ အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေကိုလက္ခဏာရေး၃ပါးနဲ့တင်ပြီးတော့ရှုမယ်ဆိုရင်ရုပ်ပေါ်မှာနာမ်ပေါ်မှာရှုပါရှုတဲ့အခါကျတော့လေအဲ့ဒီ၃မျိုးမှာအနိစ္စလက္ခဏာကိုအရင်ဆုံးတင်ပြီးတော့ရှုပါအနိစ္စလက္ခဏာတင်ပြီးတော့ရှုပါများရှုပါများလာလို့ရှိရင်ဩဒီဟာဒီဖြစ်ချင်းပြက်ချင်းဖြစ်နေရတာဒီဒုက္ခပါလားလို့ဒုက္ခတွေညာနဲ့မှထင်လာမယ် အော်ဒီဟာဒီအစိုးမရပါလားလို့ဖြစ်ပျက်ကိုမြင်ပြီးအစိုးမရတဲ့အနတ္တလက္ခဏာတရားတွေမြင်လာလိမ့်မယ်အဲ့ဒီလိုမြင်လာရင်ဥစဉ်တို့လိုချင်တဲ့နိဗ္ဗာန်ရောက်လိမ့်မယ်ဒီယုတ်ဓမ္မနန္ဓမတွေယုတ်တရားနန္တရားရဲ့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာကိုမှဥစဉ်တော်တရားဓမ္မတွေမသိပါပဲနဲ့နိဗ္ဗာန်ဘယ်တော့မှရမှာမဟုတ်ဘူးဖြစ်ပျက်တွေမြင်ဖြစ်ပျက်တွေမုံဖြစ်ပျက်တွေဆုံးဆိုတာ ဒီယုံနာဖြစ်ပြမှာမမြင်ရင်မုန်းဖို့လည်းမရှိဘူးဆုံးဖို့လည်းမရှိဘူးเนาะအဲ့ဒါကြောင့်မို့အဲ့ဒီရုပ်တဲ့နာနေရဲ့အပေါ်မှာเนาะမြင်တဲ့အခါကျမှအဲ့ဒီပေါ်မှာဖြစ်လာတဲ့လောဘတွေဒေါသတွေမောဟတွေချုပ်ငြိမ့်သွားအောင်လုပ်နိုင်တာအခြေခံအကြောင်းရင်းဒီယုတ်ဓမ္မနန္ဓမ္မတွေရဲ့ဖောက်ပြန်ပြောင်းလဲတာကိုယုတ်ကိုရှုတဲ့ပုဂ္ဂိုလ်ကလည်းယုတ်ရဲ့တင်းသဘောတောင်းသဘောဘူးသဘောအေးသဘောတစ်မျိုးတစ်မျိုးဖောက်ပြန်နေတာပြောင်းလဲနေတာတွေကိုညာနဲ့ထိုင်ကြည့်ပါ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 အနိစ္စလက္ခဏာဉာဏ်မြင်ပြီးဒုက္ခလက္ခဏာဉာဏ်မြင်လိုက်မယ်အနတ္တလက္ခဏာဉာဏ်တွေမြင်လိုက်မယ်အဲ့ဒီဉာဏ်တွေမြင်မှအသင်္ခတတမဖြစ်မပြည့်ရာ ဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မှာပါဒါကြောင့်မို့ဒီနေ့ဦးဇင်းတို့တရားဓမ္မတွေမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့သုတ်တန်ဒေသနာတော်ဒီတဲကနော်အာလုံး၉မျိုးနော်အဲ့ဒီ၉မျိုးမှာပထမနံပါတ်၄နော်ပထမ၅မျိုးအရေးကြီးတဲ့၅မျိုးအဲ့ဒီ အခြေခံမိမိတို့လောက်ရမယ်၅မျိုးက မိတ်ကောင်းဆွေကောင်းဆရာကောင်းသမားကောင်းကိုရှာဖွေရမယ်ကိုကျင့်သီလတွေနဲ့လည်းပြည့်စုံအောင်လုပ်ရမယ်နော်ကောင်းမြတ်တဲ့ဇကားတွေကိုနားထောင်ရမယ်ဝိရိယတရားတွေနဲ့လည်းပြည့်စုံရမယ်ပညာတရားတွေနဲ့ပြည့်စုံရမယ်အဲ့ဒီအခြေခံပြည့်စုံလုံလောက်အောင်လုပ်ပြီးတော့မှမိမိရဲ့စိတ်တန်တာမှာ ယာဂတရားတွေထူပြောရင်အတုပကမ္မထန်ကြီးကို ပွားပေးလိုက်စမ်းပါတဲ့ယာဂတွေအဖြစ်များနေရင်ကိုယ့်ရဲ့စိတ်ထဲမှာကိလေသာယာဂတွေအဖြစ်များရင်အတုပကိုပွားစမ်းပါကိုယ့်ရဲ့စိတ်တန်တန်ထဲမှာဒေါသတွေအဖြစ်များပြီးတော့နေမယ်ဆိုရင်မေတ္တာကမ္မထန်တွေကိုအကြိမ်ကြိမ်ပွားပြီးတော့ပေးလိုက်စမ်းပါတဲ့စိတ်တွေကပြန်လွင်တယ်တပည့်တော်ကိုယ်စိတ်ကိုမထိန်နိုင်ဘူးဖះဆိုရင် ဟောအာနာပါနကမ္မထန်ကြီးကိုပွားပေးလိုက်စမ်းပါ နော်မာနေမာနတွေသိပ်ပြီးတော့ကြီးနေတယ်အတ္တမိမာနတွေဖြစ်နေတယ်ဆိုရင်တော့အနိစ္စတင်ညာကိုပွားပေးလိုက်စမ်းပါတဲ့အဲ့ဒီဟာက အခြေခံ၅မျိုးကိုပြည့်စုံအောင်လုပ်ပြီးတော့မှနောက်ထပ်တိုးပြီးတော့ပွားရမယ်ကမ္မထံ၄မျိုးလို့ဘုရားကအလုံးစုစုပေါင်း၉မျိုးကိုဟောပေးခဲ့ပါတယ်ဒါကြောင့်မို့ဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေကလည်းပဲအော်ငါတို့ဟာတရားအားထုတ်ရင် တရားကိုတကယ်လိုချင်ပါတယ်ဆိုရင်တော့ရှေ့ကအချက်၅မျိုးငါတို့ပြည့်စုံအောင်လုပ်ရမယ်ဆရာကောင်းတွေလည်းဆရာရမယ်သီလနဲ့လည်းပြည့်စုံအောင်လုပ်ရမယ်တရားကောင်းတွေစကားကောင်းတွေအလိုနှဲချောင်းသီလသမာဓိပညာနဲ့ဆက်ဆက်တဲ့တရားတွေကိုလည်းအမြဲမပြတ်နာယူရမယ်ကျင့်သုံးရမယ်အလိုရှိတိုင်းရနိုင်အောင်လုပ်ရမယ်နော်ဝိရိယတရားတွေနဲ့လည်းကြိုးစားရမယ်ပညာတရားနဲ့လည်းပြည့်စုံမှသာလေငါတို့လိုချင်တဲ့နိဗ္ဗာန်ရမှာပါလားလို့သိရပါလိမ့်မယ်အဲ့ဒီသိပြီးတော့နောက်ထပ်၄မျိုး ကိုယ့်ရဲ့စိတ်တန်တာမှာနော်ယာဂတရားအကြည့်ရင်အတုပါကိုပွားပါဒေါသတရားကြည့်ရင်မေတ္တာကိုပွားပါစိတ်တွေပြန့်လွင်လွန်းလို့ရှိရင်နော်အာနာပါနကမ္မထံကိုပွားပါ မန္တေမာနတွေတိတ်ကြီးနေရင်တော့အဖြစ်အပျက်တွေကိုကြည့်ပါကြည့်ပါများတော့တလောကလုံးဖြစ်ပြီးပြက်တာဘာတခုမှမြဲတာမရှိဘူးနော်အခုစီသိန်းနဲ့ဥစ္စာတွေနဲ့ဘလောက်ပဲနေခဲ့ရနေခဲ့ရ ဟောတနေ့ကျတော့အကုန်လုံးပြောရမယ်ပြည့်ရမယ်အလုံးထားရမယ်အနိစ္စသဘောပဲလို့အဲ့ဒီလိုများရှုရရင်ကိုယ်ခန္ဓာကိုယ်ပေါ်မှာရော စိတ်တိုင်းဥစ္စာပေါ်မှာရောမိမိပိုင်ဆိုင်တာပေါ်မှာရောဘယ်ပေါ်မှာအကုသိုလ်တရားတွေမလွှမ်းတော့ပါဘူးမာနေမာနတွေမတက်တော့ပါဘူးအဲ့ဒီကြတော့မှနော်စေတော်ဝိမု ക്തി ဆိုတဲ့စိတ်ရဲ့ကိလေသာတွေမှလွတ်တဲ့ငြိမ်းတဲ့နေရာကိုရနိုင်ပါလိမ့်မယ်ဒါကြောင့်မို့ကိလေသာငြိမ်းရာငြိမ်းချောင်းဖြစ်တဲ့အကျင့်ကောင်းကို ယနေ့မှစ၍နိဗ္ဗာန်ရသည့်ဘဝတိုင်အောင်ကြင်ကြံကြိုးကိုပွားများအားထုတ်နိုင်ကြပါစေကုန်တော်တည်းသာစေသာစေသာဒီပါဖျား